မနေ့ကဟောခဲ့တဲ့မျက်မှောက်ချမ်းသာရေးတရားတော်ကိုပဲဘုန်းကြီးဆက်ပြီးဟောကြားပေးပါမယ်။ဘုရားရှင်ကိုရောမြတ်ကြီးကငါဘုရားဟောကြားထားတဲ့တိဟိဓမ္မေဟိ တရား သုံးပါးတို့နှင့်တမနာကတောပြည့်စုံလို့ရှိရင်ဒိဋ္ဌိဝဓမ္မေဒုက္ခသောမနတ္တဘဟုလောဝိဟရတိ မျက်မှောက်ဘဝမှာချမ်းချမ်းသာသာနေထိုင်ရတယ်ဒီတော့ဒီတရားသုံးပါးဟာပါဠိလဲဆိုတော့ဣန္ဒြိယေသူဂုတ်တဒွါရောဟောတိဘောဇနေမတ်တင်ညူဇာကရိယနုယုတ်တော်ဟောတိဣန္ဒြိယေသူဣန္ဒြိ6ပါးတကား6ပေါက်တို့၌ဂုတ်တဒွါရောလုံးကျုံသောတကားရှိသည်ဟောတိဖြစ်၏ ဣန္ဒြေ6ပါးတကား6ပေါက်ကိုလုံခြုံအောင်တတိအဆောင်ထားပြီးတော့စောင့်ရှောက်နိုင်မယ်ဆိုရင်မျက်စိပေါက်ကလည်းကိလေသာ မဝင်နိုင်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်မှစလို့ကိလေသာ မဝင်နိုင်တဲ့အတွက်ကြောင့်အဲ့ဒီယောဂီပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားဒါကြောင့်ဒီဣန္ဒြေ6ပါးတကား6 ဒါကြောင့်ဒီဣန္ဒြေ6ပါးတကား6ပါးကိုတတိအဆောင်ထားပြီးတော့လုံခြုံအောင်စောင့်ရှောက်ပါတဲ့နံပါတ်1အဲ့ဒီလို လုံခြုံအောင်စောင့်ရှောက်နိုင်ရင်ဒေတိဝဓမ္မေမျက်မှောက်ဘဝ၌ပင်လျင်ဒုက္ခသောမနတ္တပဟုလောချမ်းသာခြင်းဝမ်းမြောက်ခြင်းများသည့်ဖြစ်၍ဝိဟရတိနေရထံရပါပေ၏တဏ္ဍမတ္တိမျက်မှောက်ချမ်းသာ၏တရား ယနေ့နာကြားရမယ့်မျက်မှောက်ချသာရေးတရားကပါလဲဆိုတော့ဘောဇနေမတ်တင်ညူဟောတိဘောဇနေခဲပွဲဘောဇင်နိုင်မတ်တင်ညူကပါလဲဆိုတော့ဘောဇနေမတ်တင်ညူဟောတိဘောဇနေခဲပွဲဘောဇင်နိုင်မတ်တင်ညူသုံးဆောင်နေခမတိုင်းအတာပမာဏကိုတည်တည်ဟောတိဖြစ်၏ ခဲပွေဘောဇင်းနေမိဝဲသုံးဆောင်တဲ့ခါကာလမှာအတိုင်းအတာပမာဏကိုသိပြီးတော့သုံးဆောင်ရမယ်မိဝဲရမယ်အဲလိုမိဝဲရမှာကိုအကျဉ်းချုပ်ဟောပြီးတဲ့အခါဘုရားရှင်ကိုရောမြတ်ကြီးကအကျေချဲ့ပြီးဟောကြားတော်မူလိုတဲ့အတွက်ကြောင့်ကိုရောတိုင်းမိပြီးတော့ကိုရောတိုင်းဖြေကြားတော်မူတယ်ကတိဇာဘိခဝေဘိက္ခုဘောဇနေမတ္တိညုဟောတိ ဘေခဝေယဟန်တို့ကတင်စာပဲတို့လျင်ဘေခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်ဘောဇနေခဲပွဲဘောဇင်၌မတ်တင်ညူသုံးဆောင်တဲ့ခါမှတိုင်အတာပမာဏကိုသိသည်ဟောတိဖြစ်သည်။ဘယ်လိုအတိုင်းတာကိုသိပြီးတော့မိဝဲသုံးဆောင်ရမှာလေလို့ဒီလို မေးခွန်းထုတ်ပြီးတော့ကိုရောတိုင်သားလျင်ဘုရားရှင် ကိုရောမြတ်ကြီးကဖြေကြားတော်မူတယ်။ ဣဒဘိခဝေဘေကုပတိသင်္ခာယောနိသောအာဟာရအာဟာရိတိနေဝဒဝါယနမဒာယနမဒနာယနာဝိပုဒနာယယာဝဒေဝဣမတကာယတာထိတိယာယာပနာယဝိဟိန္ဒုပရတိယဗျမစရိယနုဂဟာယဣတိပုရာနိသဝေရဏပတိဟင်္ဂာမိနဝိသဝေရဏံ နာဥပါတိတမိယတရာသမေဘဝိတတိအနာဝဇာတာသပါတုဝိဟာရောစာတိဘေကဝေယဟန်တော်များဥจิตသားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတန္တရာဘေးကို ရှုမြင်လျက်မဟာတတိပဋ္ဌာဝိပဿနာတရားတွေကို ရှုမှတ်ပွားများအားထုတ်လျက်ရှိသောယောဂီပုဂ္ဂိုလ်သည် ပฏิသင်္ခာပฏิသင်္ခာယပညာဖြင့်ဆင်ញင်၍ယောနိသောသင်သောအကြောင်းအပြင်အာဟာရံအာဟာရကိုအာဟာရိတိသုံးဆောင်ပါလေလောဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့တဲ့တရားဓမ္မတွေတရားကြည်ပြုစွာဖြင့်လောင်းလှူတဲ့ဆွမ်းခဲပွဲဘောဇင်ကိုမိဝဲသုံးဆောင်တဲ့အခါမှာ ပဋိသင်္ခာပဋိသင်္ခာယပညာဖြင့်ဆင်ခြင်ပြီးတော့မှမိဝဲသုံးဆောင်မှာဒီတော့ဆင်ခြင်ပြီးသုံးဆောင်ရမယ်ဆိုတော့ဘယ်လိုဆင်ခြင်ရမှာလဲဆိုတော့နေဝါဒဝါယနမဒါယနမဒနာယနာဝိပုဒနာယဒါဝါယရွာသူသားငယ်တို့ကဲ့သို့မြူတုပျော်ပါကစားခြင်းငါနေဝအာဟာရိယတိမသုံးဆောင်ပါနဲ့ ပန်းအာဟာရကိုမိဝဲသုံးဆောင်တဲ့အခါရွာသူသားငယ်တို့ကဲ့သို့မြူတူပျော်ပါကစားလိုတဲ့အတွက်ကြောင့်ဒီစွမ်းအာဟာရကိုမိဝဲသုံးဆောင်မှုမပြုပါနဲ့တဲ့မတ္တနာယမတ္တယာလက်ဝိသည်လက်ပံသည်တို့ကဲ့သို့အာဟုသောမန်ရခြင်းကနအာဟာရိယာတိမသုံးဆောင်ပါနဲ့ လက်ဝိသေများကတော့ဖြင့်မိမိအားရှိဖို့အတွက်အာဟာရကိုမှီဝဲသုံးဆောင်နေယခုတရားဘာဝနာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များကတော့အဲ့ဒီလက်ဝိသေလက်ပန်းသေးတို့ကဲ့သို့အာဟုသောမှန်ရဖို့ရန်အလို့ငါဒီစွမ်းအာဟာရကိုမမီဝဲပါနဲ့တဲ့နမဒနာယမဒနာယနန်းတွင်သူတို့ကဲ့သို့ အင်္ဂါကြင်ငယ်ပြေဖြိုစေခြင်းငါနအာဟာရိယာတိမသုံးဆောင်ပါနဲ့ နန်းတွင်သူများကတော့ဖြင့်မိမိရဲ့ကိုရင်ကပြေဖြိုတင့်တယ်စေဖို့အတွက်အာဟာရကိုမိဝဲသုံးဆောင်နေဘုန်းကြီးတို့ယောဂီသူတော်စင်များကတော့တရားဓမ္မများတရားကြည်ပြုစွာလှူတဲ့စွမ်းအားရကိုမိဝဲသုံးဆောင်တဲ့အခါကာလမှာမိမိရဲ့အင်္ဂါကြီးငယ်ပြေဖြိုလှပါစေဖို့အချိုးချဖို့အတွက်မိဝဲသုံးဆောင်ခြင်းမပြုပါနဲ့တဲ့နာဝိပုဒ္ဒနာယ ဝိဘုဒနာယကာချိတိတို့ကဲ့သို့လပ္ပါတင်နေစေခြင်းငှာနာအာဟာရိယာတိမတုံဆောင်ပါနဲ့ကာချိတိများကတော့အာဟာရကိုမိဝဲသုံးဆောင်တဲ့ခါကာလမှာမိမိရဲ့ခန္ဓာကိုယ်အချိုးသားနာကြပြီးတော့လပ္ပါတင်နေဖို့အနေအချင်းအာဟာရကိုမိဝဲတယ် တရားဘာဝနာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်အားတော့ဖြင့်ဒီအဟာရကိုမိဝဲသုံးဆောင်ခြင်းဟာမိမိခန္ဓာကိုယ်အချိုးသနာကြပြီးလပ်ပါတင့်တဲ့ကိုမိဝဲခြင်းကိုမပြုပါနဲ့။ဒါရင်လားဆိုတော့ယာဝဒီဝအိမတကာယတာထိတိယာယပနာယာဝိဟိန္ဒုပရတိယာဗျမစရိယာနုခာယယံဝဒေဝကျင်းများလောက်ဣမတာကာယတာဤကိုကြည်ထိတိယမြင်းမြစွာတည်စေခြင်းငါ ဒီဟွာဆွမ်းအားရကိုမိဝဲသုံးဆောင်ခြင်းဟာဒီခန္ဓာကိုယ်ကြီးရှာကြာရှည်လေးမြင့်စွာတည်တံ့စေဖို့ရာယာဗနာယဣရိယာပဋ္ဌမြတ်တာစေခြင်းငှာ၎င်းဒီဆွမ်းအာရကိုမိဝဲသုံးဆောင်ခြင်းဟာဣရိယာပဋ္ဌမြတ်တာဘုရားနေအပြင်မိဝဲသုံးဆောင်နေဝိဟိန္ဒုပရတိယမုတ်သိဆာလောင်ခြင်းကိုပဲ့ဖြောက်ခြင်းငှာ၎င်းဆာလောင်မုတ်သိခြင်းဆိုတဲ့ဇိကိစ္စပရမရောဂါ အဲ့ဒီဇာလောင်မသိခြင်းဆိုတဲ့ယောဂပယ်ဖြောက်ဖို့ရတဲ့ဒီစွမ်းအာဟာရကိုမိဝဲမြမစရိယအနုကဟာယမြတ်သောသာသနာတော်ကြီးကိုချီးမြှောက်ခြင်းငါ၎င်းပတိသေးဝတိမိဝဲပါ၏ယနေ့တရားဓမ္မတွေလူရန်နဲ့စွမ်းအာဟာရကိုမိဝဲသုံးဆောင်ခြင်းဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သီလဒိဋ္ဌာသီလအကျင့်တမာရီဒိဋ္ဌာတမာရီအကျင့် ပညာသိက္ခာပညာကျင့်လို့ဆိုတဲ့အဲ့ဒီသီလသမာဓိပညာတွေမိမိတန်တမာတည်အောင်ကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်ဒီစွမ်းအာဟာရကိုမိဝဲပါလေဒီလိုဆင်ញင်ရဣတိဣမိနာဣတိဣမိနာပိဏပါဒာသေဝနေနာဤစွမ်းခဲဝဲပေါ်စဉ်တို့ကိုမိဝဲသုံးဆောင်ခြင်းဖြင့်ဗုရဏံအသစ်ဖြစ်သောပုရဏံအဟောင်းဖြစ်သောဒဝရဏင်းစအဝရဏကိုလီ ပတိဟင်္ဂာမိပေဖြောင်းအံနဝံအသစ်ဖြစ်သောဝရဏိသဝရဏကိုလေနဥပါဒိတံမိမဖြစ်စေအံဇာလောင်မုတ်သိချင်းဆိုတဲ့ဝေဒနာအဟောင်းကိုပေဖြောင်းလို့နောက်တဇာလောင်မုတ်သိချင်းဆိုတဲ့ဝေဒနာအသစ်တွေမဖြစ်လာအောင်ဒီစွမ်းအာဟာရကိုမှီဝဲတယ်ယန္တရာသရှင်မြင့်စွာသောကာလပတ်လို့တည်ခြင်းသည် မေငါအဘဝိတ္တိဖြစ်လက်တံဒီစွမ်းအာရကိုမိဝေသုံးဆောင်ခြင်းဖြင့်ရှင်မြင့်စွာသောကာလပတ်လုံးမိမိဒီခန္ဓာကိုယ်ကြီးတည်ဒီလိုတည်ပြီးအခါကလာကြတော့သီလကျင့်တမာရီကျင့်ပညာကျင့်နေကျင့်နိုင်အောင်ဒီစွမ်းအာရကိုမိဝေခြင်းဖြစ်တယ်အနဝဇတာစာပြည့်မရှိခြင်းသည်လေဘဝိတ္တိဖြစ်လက်တံဘာသူဝိဟာရော စာချမ်းသာစွာနေရခြင်းသည်လေဘဝိတ္တိဖြစ်လက်တံ ဣတိဤသို့ပฏิသင်္ခာပฏิသင်္ခာယပညာဖြင့်ဆင်ញင်၍ဘိဏပါတံတဂရကမရိသရာကြည်ပြုစွာလောင်းလှူတဲ့ဒီစွမ်းအာရကိုပฏิသေးဝါမိမိဝေသုံးဆောင်ပါ၏လို့ဒီလိုတရားရှုပွားအားထုတ်ပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်ဟာဘောဇနေမတ်တညူခဲဝဲဘောဇင်ကိုမိဝေသုံးဆောင်တဲ့အခါမှာအဲဒီလိုဆင်ញင်သုံးဆောင်ခြင်းဖြင့်အတိုင်းအတာသိပြီးတော့မိဝေသုံးဆောင်ရမည် ဒါကြောင့်ဇာဟာရစားတဲ့အခါမှာဘုန်းကြီးတို့မြူရုပြောပါကစားဖို့အာဟုသောမန်ရင်ဖို့အရေးအစင်ပြည့်တင်းလပ်ပါချိုးကြဖို့မိဝဲသုံးဆောင်ခြင်းမဟုတ်ပါဟောဒီခန္ဓာကိုယ်ကြီးကြာရှည်လင်းမြင့်စွာတည်တတ်ပြီးတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာသီလအကျင့်၊သမာဓိအကျင့်ပညာကျင့်နေကျင့်လို့မိမိတဏ္ဍမှာတရားကျင့်ကြံပွားများအထုံနိုင်ဖို့အတွက်ဒီစွမ်းအာဟာရကိုမိဝဲပါလေ။ မိမိတို့မိဝဲတဲ့အခါမှာဒီလိုဆင်ခြင်ပြီးတော့မှမိဝဲရမှာအဲ့ဒီဆင်ခြင်ပုံလေးကိုဘုန်းကြီးတို့ကျေးဇူးရှင်ရွှေချင်းဆရာတော်ဘုရားကြီးကဆင်ခြင်ပုံလေးစားတဲ့အခါစားကဏီမှာဆင်ခြင်ပုံလေးတွေကိုဟောကြားပြီးတော့ပေးထားတာရှိပါတယ်အချို့အချို့ရိပ်သာဌာနတွေလည်းပဲစွမ်းစားကဏီလေးမှာဆင်ခြင်ညအတန်တွေရွတ်ဖတ်ပြီးတော့ဆင်ခြင်ညတယ် တခြားတခြားစာသင်တဲ့ကြီးတွေမှာဆိုရင်လည်းဒီလိုပဲအတန်တွေရုပ်ဖတ်ပြီးတော့ဆင်ញင်ကြတဲ့သီလရှင်ကြောင်းတိုက်ဒီမှာဆင်ញင်ကြတာရှိပါတယ်။ဘုန်းကြီးတို့ဒီတရားရိပ်တာမှာတော့ဖြင့်တိတ်ဆိတ်မှုကိုလိုလားတဲ့အတွက်ကြောင့်မို့အဲ့ဒီလိုအတန်တွေရွတ်ဆိုပြီးတော့မဆင်ញင်စေပါဘူး။တကယ်လို့အတန်တွေရွတ်ဆိုပြီးတော့ဆင်ញင်ရမယ်ဆိုရင်လည်းပဲအလုံးယောဂီများစုံမှဆင်ញင်ရမှာဖြစ်တဲ့အတွက်ကြောင့်အ ਨੇ ဆုံးအခုဘုန်းကြီးတို့ယောဂီများရှုမှတ်မှုနဲ့ဆိုရင် ရှေ့ကတန်ဃာတော်များရောက်တဲ့အချိန်နဲ့ယောဂီများအားလုံးစုံတဲ့အချိန်နဲ့ဆိုရင်15မိနစ်မိနစ်20ခန့်စောင့်ရမှာဖြစ်ပါအဲ့လိုစောင့်ပြီးတော့မှဆင်ញင်ဖုံးပေးရမယ်ဆိုတော့တန်ဃာတော်များကိုညှင်းဆဲရာရောက်တယ်လို့ဖြစ်မှာစိုးလို့ဒါကြောင့်မိမိတို့စိတ်แท้ကပဲဆင်ခြင်ပြီးတော့မှမိဝဲကြလို့ဘုန်းကြီးဒီလိုညွှန်ကြားပေးခြင်းဖြစ်ပါတယ်အဲ့ဒီကျေးဇူးတော်ရှင်ရွေးချင်းဆရာတော်ဘုရားကြီးရေးသားချင်းမြင့်ထားတဲ့အဲ့ဒီဆင်ခြင်ပုံလေးကိုလည်းပဲ မှတ်သားလို့လွယ်ကူအောင်ဒီမှာလိုက်ပြီးတော့ဆိုကြည့်ကြဤတိစာပွေအမေမေကိုမြူရေမှန်ကြွလှပရေစင်းပြေဖြိုးခြင်းငှာမသုံးပါဘူး လေးပြာဓာတ်ဆောင်ဤကိုကောင်းသည်ရှေးအောင်တည်လျက်အသက်မြာတမ်းမမောပညာဖရာသာသနာကျင့်နှဖျာကိုကျင့်ပါနိုင်စေ ဝေဒနာဟောင်းသည်မဖြစ်စေရရာပိုင်မြလေခတ်သိမ့်ပြစ်ကိုမဖြစ်လေအောင်ချမ်းမြေအောင်ဟုသုံးဆောင်မိဝဲပါတည်း ကြာစွမ်းစားကံဤလေးမှာမိမိတို့စွမ်းမစားခင်မှာဆင်ခြင်နဲ့ဆင်ခြင်နဲ့လင်္ကာလေးဒီဇံဝဲတော့ဖွယ်တွေကိုမိမိတို့ဘုံပေသုံးဆောင်ခြင်းဟာတဲ့မြူယူမှန်ကြွလှပရင်စင်ပြည့်ဖြိုးခြင်းကသုံးဆောင်ခြင်းမဟုတ်ပါဘူးတဲ့လေးပြတတ်ဆောင်ဟောဒီခန္ဓာကိုယ်ကြီးရှည်တည်တတ်မှုအတွေ့အသက်ရှည်ရှည်နေဖို့အတွက်မမောမပန်းမင်းနဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးမှာကန္ဓတုဒ္ဒဝိပဿနာတုဒ္ဒဆိုတဲ့အကျင့်နှစ်ပါးရှိပါတယ်။ အဲ့ဒီအကျင့်နှစ်ပါးကိုကျင့်ကြံအားထုတ်နိုင်မှုခန္ဓာဒုဒ္ဒစာပေပရိယဒီဒီသင်္ချာပို့ချတဲ့ပုဂ္ဂိုလ်တွေကသင်္ချာပို့ချနိုင်အောင်မှုဒီစွမ်းအာဟာရကိုမှီဝဲတယ်ဝိပဿနာဒုရအခုဝိပဿနာတရားကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များကလည်းပဲသီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်တွေမိမိတန်တန်တည်အောင်ကျင့်ကြံအားထုတ်နိုင်ဖို့အတွက်မိမိမိဝဲတယ်အဲဒီလိုဒုရနှစ်ဖြာဘုရားသာသနာကျင့်နှစ်ဖြာကိုကျင့်ပါနိုင်စေ ဝေဒနာဟောင်းသစ်မဖြစ်စေရဝေဒနာအဟောင်းနေလည်းပြေပြောက်ပြီးတော့ဝေဒနာအသစ်ကိုလည်းပဲမဖြစ်စေဘဲနဲ့ဣရိယာပထမြတ်တာပြီးတော့ချမ်းချမ်းသာသာနဲ့သီလအကျင့်တမာရီအကျင့်ပညာအကျင့်တွေကိုကျင့်ကြံပွားများအားထုတ်နိုင်မှုအတွက်ဒီစွမ်းအာရကိုမှီဝဲတယ်။အဲဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့မှယောဂီပုဂ္ဂိုလ်များမှီဝဲရမယ်။ဒီတော့စွမ်းအာရကိုမှီဝဲတဲ့ခက္ကလမှာဘုန်းကြီးတို့ ၃မျိုးရှိပါတယ်မိဝဲတဲ့ဤ၃နည်းရှိပါတယ်မေတ္တာပွားပြီးတော့မိဝဲတဲ့ဤတနည်းရှိပါတယ်စင်ကျင် ပြီးတော့ယခုလိုစင်ကျင်ပြီးတော့မိဝဲတဲ့ဤတနည်းရှိပါတယ်ယောဂီများ ပြီးပြီးရှုမှတ်ပြီးတော့မိဝဲတဲ့ဤလို့တနည်းသံပုံပေးတဲ့ဤဘယ်နှနည်းပါလိမ့်မယ်၃နည်းရှိပါတယ် အဲ့ဒီလိုသုံးနည်းနံပါတ်1နည်းကတော့ဖြင့်မေတ္တာပွားပြီးတော့ပုံပေးတာလေခုဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကိုနေအိမ်ဆွမ်းစားပင့်တဲ့အခါကာလမှာတန်ဃာတော်ရှင်မြတ်များဆွမ်းမပုံပေးခင်မှာပဲဖြစ်စီဆွမ်းပုံပြီးမှာပဲဖြစ်စီပေါ့မေတ္တာတုတ်ပရိတရားတော်မရွတ်ပွားကြဘူးလား ဒါမိမိတို့လူရဟန်းနဲ့စွမ်းတကာရကမရီပေါ်မှာမေတ္တာပွားတဲ့အနေအချင်းဒီမေတ္တာသုတ်တံပရိတရားတော်ရွတ်ပွားပြီးတော့မှပုံပေးကြတာလေတကယ်လို့မေတ္တာပွားပြီးတော့ဘုံပေးရင် အာမောဂရထပိန္ဒံဘုံစတိတဲ့အာမောဂအချီးနှီးမဖြစ်စီပဲရထပိန္ဒံတိုင်းသားပြည်သူတို့ကြည်ပြူစွာ ပေးလူအပ်တဲ့စွမ်းကိုဘုံစတိသုံးဆောင်သူဟူ၍ဝုစတိခေါ်ဆိုအပ်ပါပေ၏ အချင်းနီးမဖြစ်တဲ့သုံးဆောင်ခြင်းတဲ့မေတ္တာပွားပြီးတော့သုံးဆောင်ခြင်းဟာလူဒန်းတဲ့ပုဂ္ဂိုလ်လည်းအချင်းနီးမဖြစ်ဘူးမိမိလည်းအချင်းနီးမဖြစ်ဘူးဒါကြောင့်မေတ္တာပွားပြီးတော့သုံးဆောင်တဲ့အခါကာလမှာတာမိပရိဘောကစိုးရပိုင်ဆိုင်ခြင်းဖြင့်သုံးဆောင်ခြင်းတဲ့တာမိပရိဘောကကိုယ်စွမ်းအာဟာရကိုယ်ပိုင်ပစ္စည်းကိုကိုယ်သုံးဆောင်ရတယ်လို့ဘာပြစ်မှမရှိဘူးတဲ့ အနန္တယပရိဘောဂတဲ့မေတ္တာပွားပြီးတော့သုံးဆောင်ခြင်းဟာကျွေးမတင်သောသုံးဆောင်ခြင်းမိတယ်မေတ္တာပွားပြီးတော့သုံးဆောင်လို့ရှိရင်မိမိတို့အကျွေးမတင်အကျွေးမတင်တဲ့သုံးဆောင်ခြင်းနဲ့နောက်တစ်ခါဒါရစ္ဆပရိဘောဂအမွေခံအဖြစ်ဖြင့်သုံးဆောင်ခြင်းတနည်းအားဖြင့်သွမ်းလူသူအားအကျိုးကြီးမားစေ၍ အကျိုးရှိသော သုံးဆောင်ခြင်းလို့ဒီလိုအဓိပ္ပာယ်ရတယ်အကျိုးရှိတဲ့သုံးဆောင်ခြင်းနဲ့သုံးဆောင်မယ်ဆိုရင်စွမ်းကို ဖုံးပေးတော့မယ်ဆိုရင်လူရန်နဲ့စွမ်းလူရှင်များဝေယဝဆဆောင်ရွက်တဲ့ပုဂ္ဂိုလ်များကိုမလုပ်ရမလဲအေးမေတ္တာပွားပြီးတော့မိဝဲသုံးဆောင်ဒါနံပါတ်1မိဝဲသုံးဆောင်နေတနည်း နောက်နံပါတ်2ကသို့တော့ကဘုန်းကြီးပြောတဲ့ဆင်ခြင်ပြီးတော့မိဝဲပါဘယ်လိုမိဝဲရမလဲဆင်ခြင်ပြီးတော့မှမိဝဲရင်လည်းပဲအကျွေးမကင်းမေဘူးလားအကျွေးကင်းနေအဲ့ဒီလိုအကျွေးကင်းတဲ့မိဝဲသုံးဆောင်ခြင်းနဲ့သုံးဆောင်နောက်နံပါတ်3ကရှုမှတ်ပြီးတော့မိဝဲသုံးဆောင်ရမယ်ဘယ်လိုမိဝဲရမလဲ ဝိပဿနာယောဂီပြီးပြီးမိမိတို့ဟာရှုမှတ်ပြီးတော့မိဝဲသုံးဆောင်ရင်အဲ့ဒီသုံးဆောင်နေတဲ့အခိုက်ကလေးမှာဒီဝါနေတဲ့အပေါ်စားနေတဲ့အပေါ်မြူနေတဲ့အပေါ်မှာချိုရာချင်းနာငါနာစတ္တစသည်ခံစားမှုရှိသေးရဲ့လားအဲ့ဒီခံစားမှုဝေဒနာမှဟိုဘက်ကိုကောင်းဤမကောင်းဤဆိုတဲ့တဏှာကူးတာဟုတ်တယ်မို့လား အဲ့တော့ဒီကမိမိကဒီမှာခံစားမှုမှမရှိတော့လို့ရှိရင်ဟိုဘက်က ဝေဒနာနေပြီးတော့တဏှာကိုကုနိုင်ပါဦးမလားစားနေရင်ဝါနေရင်နဲ့ပဲဘုန်းကြီးတို့ယောဂီများယတ္တတဏှာမငြိမ်းဘူးလားငြိမ်းနေတယ်အဲ့ဒီအချိန်မှာဘာမှယတ္တခံစားမှုမရှိဘူးယောဂီပုဂ္ဂိုလ်ဟာ စားလို့သာစားနေတယ်ဝါလို့သာဝါနေတယ်မြို့လို့သာမြို့နေတယ်ဒီအာဟာရတွေမိဝဲသုံးဆောင်နေခြင်းဟာ မြတ်စွာဘုရားရဲ့သီလသမာဓိပညာအကျင့်တရားတွေကျင့်ကြံအားထုတ်နိုင်ဖို့အတွက်သာမိဝဲနေတယ်။တရားတွေကြောင့်မိမိမှာမြူတူပျော်ပါကစားဖို့အာဟုသောမှန်ရင်ဖို့အရေးစင်တင်နေဖို့ဒီလိုဟာဘာမှမရှိတော့ဘာခံစားမှုမှမရှိတော့တဲ့အတွက်ကြောင့်ယတတဏှာတွေကင်းပြီးတော့အဲ့ဒီယောဂီပုဂ္ဂိုလ်မှာမိမိရဲ့ရှုမှတ်နေတဲ့အမှတ်တရားတွေလည်းပဲတိုးတက်ပြီးတော့နေသလို လှူဒန်းရတဲ့ကုသိုလ်ရှင်များမှလည်းပဲအကျိုးမများပေဘူးလားဗျာအကျိုးများတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဖုံးပြတဲ့အခါကလမှာမေတ္တာပွားလိုပဲဖြစ်စေဆင်ញင်မိလိုပဲဖြစ်စေရှုမှတ်မှုနဲ့ပဲဖြစ်စေဒီသုံးမျိုးတစ်မျိုးမျိုးနဲ့ပုံပေးနိုင်သွားရင်အထူးအဖြင့်တော့ဘုန်းကြီးတို့ဖြစ်စေချင်တာကတော့ရှုမှတ်မှုနဲ့ပေါ့ရှုမှတ်မှုနဲ့ကအဓိကထားပြီးတော့ညွှန်ကြားပေးနေတာဖြစ်တဲ့အတွက် အဲဒီလိုရှုမှတ်ပြီးတော့မဖုံးပေးခင်မှလည်းပဲရှေ့ပိုင်းကမေတ္တာပွားလိုက်မယ်ဆင်ញင်လွှဲမယ်ဆိုရင်ရောမရပေဘူးလားအေးမဖုံးပေးခင်လေးမှမေတ္တာပွားပြီးဆင်ကျင်ပြီးတော့မှအဲ့ဒီမှာဇွန်ကိုင်းတာခတ်တာယူတာထဲတာနေတာလုံတာဆူတာခတ်တာယူလာတာခေါင်းငုံတာပါဇဟတာပါဇတဲ့ဇွမ်းလုတ်ကလေးထည့်လိုက်တာထည့်ပြီးဇွမ်းလေးပြန်ချလိုက်တာချပြီးတာနဲ့ဝါးရီဝါးရီဝါးရီအဲ့ဒီဝါးတဲ့ပုံမှာစိတ်လေးဆိုင်ပြီးမှတ်နေစား အာယုံမိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးဖို့ကိုတတိယသေးရလားလုံးဝမရမျိုးဖို့ကိုတတိမရဝါနေတာဘယ်လိုမှကိုတတိမရဝါတာကိုပဲသူသိနေတယ်ဒီပေါ်မှာပဲအာယုံဆိုင်မိနေတယ်ပါဇက်ထဲမှာဝါနေတဲ့ဒီဝါဘတ်တွေကလည်းကစီရည်တွေပေါက်ပြီးတော့ယွန်းစင်ရာတွေဖြစ်နေပြီမျိုးကျင်တဲ့ဆန္ဒတောင်မရှိတော့ဘူးအဲ့လောက်ထိအောင်ဒီအာဟာရပေါ်မှာယွန်ရှာဆက်ဆုပ်ဖွယ်ဖြစ်လာတာဒီပေါ်မှာနှစ်သက်မှုတဏှာဆိုတာလုံးဝကင်းသွားပြီ အဲ့ဒီလိုယောဂီပုဂ္ဂိုလ်မျိုးကိုလှူရရင်ယဟန္တာတပါးကိုလှူရသလောက်အကျိုးမများပေဘူးလားအကျိုးများတယ်ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကဏတုံကရှင်သူဗုဒ္ဓီဆိုတဲ့မထေရပါးရှိတယ်အဲ့ဒီရှင်သူဗုဒ္ဓီဆိုတဲ့မထေရဆွမ်းကံကြွတဲ့ကံမှာဆွမ်းကံအိမ်ကိုဆွမ်းရက်ပြီဆိုရင်အဲ့ဒီအချိန်မှာမေတ္တာစံဝင်စားတယ်မေတ္တာပွားနေလိုက်တာ စွမ်းတကာဓကမတွေကိုအဲ့ဒီအိမ်မှာရှိတဲ့ပုဂ္ဂိုလ်များကိုတခါနဲ့မေတ္တာပွားနေလိုက်တာမေတ္တာဇံဝင်စားနေအဲ့တော့ဒီတကာဓကမတွေလူဒန်းနဲ့စွမ်းကိုအလူခံရတာအကျိုးလူဒန်းတဲ့ပုဂ္ဂိုလ်တွေရောအကျိုးမများပြီဘူးလားဗျာသိများသွားတယ်နောက်တကရှင်သာရိပုတ္တရာမထေရသူမြတ်ကြီးရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတော့စွမ်းအလူခံပြီဆိုရင်စွမ်းအိမ်ကိုစွမ်းရက်တဲ့အခါမှာတခါလဲတမပတ်ဝင်စားတယ် တမာဘဝင်စားတယ်ဆိုတာခန္ဓာဆိုင်ပြီးရှုနေရင်ကနေပြီးတော့နေတာအဲ့လိုဝင်စားနေတာအဲ့ဒီခါမျိုးကြတော့လှူရတဲ့ပုံကိုယ်တွေမှာရောအကျိုးမများပေဘူးလားဗျာတိတ်ကိုအကျိုးများတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများစွမ်းအာရတွေမိဝဲသုံးဆောင်တဲ့အခါကာလမှာလှူဒန်းတဲ့ပုဂ္ဂိုလ်လည်းအကျိုးများ အဲလိုလူရန်တဲ့ပုဂ္ဂိုလ်များလည်းအကျိုးများမိမိတို့ကိုယ်တိုင်လည်းပဲတရားတွေတိုးတက်ပြီးတော့အကျွေးကင်းတဲ့ဖုံးပေသုံးဆောင်မှုမျိုးနဲ့ဖုံးပေရရင်နှစ်ဦးနှစ်ဘက်အကျိုးမများနိုင်ပေဘူးလားဗျာတကယ်လို့ယောဂီပုဂ္ဂိုလ်များဟာမေတ္တာလည်းမပွားဘူးဆင်လည်းမဆင်ကျင်ဘူးဆင်ញင်မှုလည်းမပြုတ်ဘူးရှုမှတ်မှုလည်းမပါဘဲနဲ့ အပြင်အပကအလှအတန်းမှာဖိတ်ကျွေးလို့စားတဲ့အစားမျိုးနဲ့သာစားလိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်များမှာအကျွေးတွေရောမတင်နိုင်ပေဘူးလားအကျွေးတင်သွားပြီဆိုရင်မဆက်ဘဲနေလို့ရပါမလားမရဘူးအကျွေးတင်ရင်ဆက်ကိုဆက်ရတယ်တဘဝနဲ့မကြည်နိုင်ရင်နှစ်ဘဝနှစ်ဘဝနဲ့မကြည်ရင် သုံးဘဝလေးဘဝစက္ကစက္ကမဆက်ရဘူးလား အဲဒီလိုဒီမှာအကျွေးတင်ပြီးတော့ဆက်ရတဲ့တာရကလေးတစ်ခုကိုဘုန်းကြီးထုတ်ပြီးတော့ပြခြင်းလိုပါအဲဒီမှာအတိတ်အကြောင်းလေးကိုဘုန်းကြီးတို့ပြောမှာမဟုတ်ပါဘူးပစ္စုပန်ဝတ္ထုအကြောင်းလေးကိုပြောမှာပါပစ္စုပန်ဝတ္ထုဆိုတာဟာယခုအချိန်မှာပြန်ပြီးတော့အဲ့ဒီနေရာဌာနကိုသွားပြီးတော့မေးမြန်းစုံစမ်းကြည့်ရင်ဒီအကြောင်းအရာ ထုတ်ပတ်တိလေးဟာဒီနေ့ဒီအောင်ရှိနေမှာဖြစ်ပါတယ်အဲ့ဒါဘယ်မှာဖြစ်ပေါ်ခဲ့တာလဲဆိုရင်ဘုန်းကြီးတို့ တောင်တွင်ကြီးမြို့ရဲ့အစီမြောက်ဆယ်မိုင်ခန့်လောက်ဝေးတဲ့အရက်မှာချောင်းရိုးရွာဆိုတာရှိတယ်။ယနေ့ထိအောင်ရှိတယ်ချောင်းရိုးရွာ။ဒါတောင်တွင်းကြီးမြို့ရဲ့အရှိမြောက်ရက်ဆယ်မိုင်ခန့်လောက်ဝေးတယ်။အဲ့ဒီဝေးတဲ့အရက်ချောင်းရိုးရွာဆိုတာရှိပါတယ်တဲ့။ဒါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာသူ့ရဲ့ဓမ္မစကြာဒေသနာတော်ထဲမှာထည့်ပြီးတော့ဆရာတော်ဘုရားကြီးဟောတော်မူပါတယ်။ အဲ့ဒီဒေသနာတော်ကိုဒီပစ္စုပန်ဝတ္ထုလေးကိုထည့်ပြီးဟောဖို့အတွက်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဘလောက်စိတ်ဆက်တော်မူတယ်လဲဆိုရင်တရားကို ကြားခဲ့တာကဆရာတော်ဘုရားကြီးဟာမုံရဘက်ကနေကြားခဲ့တာဖြစ်ပါဒါလေးကိုကြားခဲ့တာမုံရဘက်ကဖြစ်ပါတယ်မုံရဘက်ကဆရာတော်တစ်ပါးကနေလျှောက်ထားတာဖြစ်ပါတယ်ဒါကိုဆရာတော်ဘုရားကြီးဟာဒီရန်ကုန်ပြန်ရောက်လာတဲ့ခါကျတော့ရိတ်တာတဲမှာတဲ့တောင်တွင်းကြီးယောဂီများရှိသလားဆိုတာဘုန်းကြီးကိုစုံစမ်းခိုင်းပါတယ် အဲလိုဘုန်းကြီးစုံစမ်းခိုင်းတော့ဘုန်းကြီးကတောင်တွင်းကြီးယောဂီမြို့သားယောဂီစင်းရင်ကိုလှမ်းပြီးတော့ကြည့်တဲ့အခါကျတော့မြို့သားယောဂီတွေမှာတောင်တွင်းကြီးယောဂီတကားတယောက်ရှိပါတယ်မြို့သမီးယောဂီတွေမှာလည်းရှိနေပါတယ်ဒါနဲ့တောင်တွင်းကြီးကယောဂီရှိပါတယ်ဘုရားဆိုတော့အဲ့ဒီယောဂီနဲ့တွေ့ကျင်တယ်ဆိုတော့ဒါနဲ့ဆရာတော်ဘုရားကြီးစီဘုန်းကြီးခေါ်သွားပါတယ်ခေါ်သွားတဲ့အခါကာလကျတော့အဲ့ဒီတောင်တွင်းကြီးကတကာယောဂီရောက်တဲ့အခါကာလကျတော့ဆရာတော်ဘုရားကြီးကဒီအကြောင်းထုတ်ပတ်တိလေးကိုပြောပြတယ်ကြားဘူးလားလို့မေးတယ်အဲ့ဒီတကာတပည့်တော်မကြားဘူးပါဘူးဘုရား အဲ့လိုဆိုရင်တဲ့အခုပြောတဲ့ဒီကတောင်တွင်းကြီးမြို့ရဲ့အရှိမြောက်ရမှာဆယ်မိုင်ကလောက်ကွာတဲ့ချောင်းရိုးရွာဆိုတာရော ရှိသလားဆိုတော့အဲ့ဒီချောင်းရိုးရွာဆိုတာတော့ရှိပါတယ်တဲ့တကားရောက်ဘူးသလားတပည့်တော်မရောက်ဘူးပါဘူးဗျာတကယ်လို့မြန်တဲ့ဒီအကြောင်းလေးကိုဘုန်းကြီးသိကျင်ပါတယ်တဲ့အဲ့ဒီကတကားသွားပြီးတော့ရှိနေကြတဲ့သာသမီမြင်းမြစ်တွေရှိကောင်းပါလိမ့်မယ်တဲ့အဲ့ဒီပုဂ္ဂိုလ်တွေထံသွားပြီးတော့ မင်းများစုံစမ်းပေးနိုင်သလားလို့မေးတော့ဟာတပည့်တော်သွားပြီးစုံစမ်းပေးပါမယ်ဗျာဆိုတော့အဲ့မှာဆရာတော်ကြီးအမင်းရှိတဲ့အတိုင်းပဲတကားဟာပဲနောက်တရက်ပဲထွက်သွားတယ်အဲ့ဒီကိုပြန်ရောက်ပြီးတဲ့အခါကာလကျတော့အဲ့ဒီရွာကိုသွားရွာကိုရောက်ပြီးတော့အဲ့ဒီဒီအကြောင်းထုတ်ပတ်တိထဲမှာပါတဲ့ပုဂ္ဂိုလ်များရဲ့သာသမီများနဲ့တွေ့ခဲ့ပါတယ်အဲတွေ့ခဲ့တဲ့အခါကာလကျတော့အကြောင်းစုံအားလုံးမေးကြည့်တဲ့အခါကျတော့အကုန်လုံးဒီအကြောင်းစုံတွေကိုအကုန်လုံးဆရာတော်ဘုရားကြီးကိုပြန်လျှောက်ပြတော့မှန်းနေပါလေဒီတိုင်းမှန်ပါလေဆို အဲ့ဒါနဲ့ဇေယတော်ဘုရားကြီးဟာဓမ္မစကြာတရားဟောတော်မူတဲ့အခါကာလမှာဒီတိုင်းအကြောင်းထုတ်ပတ္တိလေးကိုထည့်ပြီးတော့ဟောတော်မူပါတယ်။အဲ့တော့အဲ့ဒီအကြောင်းထုတ်ပတ္တိလေးရဲ့ခေါင်းစဉ်ကိုဇေယတော်ဘုရားကြီးကရေးထားတာဘယ်လိုရေးထားလဲဆိုတော့ငညိုဆန်တစလဲလို့ဒီလိုရေးထားပါတယ်။ငညိုဆန်တစလဲဆိုတာအဲ့ဒီမှာအကျွေးလေးကဆန်တစလဲအကျွေးလေးတင်သွားတာ။ဆန်တစလဲဆိုတာနှုတ်စီဘုံနဲ့ဘယ်လောက်ခေါ်တာလဲ။နှုတ်စီဘူးနဲ့နှလုံးကိုဆန်တစလဲအဲ့ဒီနှုတ်စီဘူးနှလုံးစာလေးအကျွေးတင်သွားတာ အဲ့ဒီချောင်းရိုးရွာရဲ့အဲချောင်းရိုးရွာမှာရှိနေကြတာအင်ဂျီဘယ်လောက်ရှိတယ်လဲဆို400ခန်းလောက်ရှိတယ်လို့ဆိုပါတယ်ချောင်းရိုးရွာရွာကြီးပါပဲအဲ့ဒီရွာမှာတငယ်ချင်း2ယောက်ရှိတယ်ငညိုရဲ့ကံကြီးရဲ့လို့2ယောက်ဒီတငယ်ချင်း2ယောက်ဟာအဲ့ဒီတောင်တွင်းကြီးမှာဘာတွေပေါများတယ်လဲဆိုတော့ကွမ်းတွေပေါတဲ့အတွက်ကြောင့်ကွမ်းထမ်းပြီးတော့ရွာစဉ်လှည့်ပြီးတော့ကွမ်းထမ်းရောင်းကြတယ်ကိုယ့်ရဲ့စားအုပ်စားခွက်နဲ့ပေါ့လေဒီခါလေးရွာစဉ်လှည့်ပြီးကွမ်းထမ်းပြီးရောင်း အဲ့လိုကွမ်းတန်းရောင်းတဲ့အခါကဏ္ဍကြတော့မိုးချုပ်ပြီဆိုရင်ကိုပါလာတဲ့ဥခွက်နဲ့ပဲချက်ပြုတ်ပြီးတော့စားဒီရွာကရောင်းချလို့ပြီးပြီဆိုရင်နောက်တရွာဒီညအိတ်ညအိတ်ပြီးနောက်တရွာဆက်ကူနာနဲ့ပိုင်းမှာဆိုရင်ဘုန်းကြီးเจ้าမှာသွားပြီးတော့ဘုန်းကြီးတည်းရဲ့ဆွမ်းညံကွန်ညံစားညနေပိုင်းမှာဆိုရင်လည်းကိုပါတဲ့ဆန်လေးနဲ့စားဝတ်တော့ပွဲလေးချက်ပြုတ်ပြီးတော့ဒီလိုစားဒီလိုနဲ့ခရီးသွားပြီးတော့ရောင်းဝယ်ပေါက်ကနေကြတဲ့ပုံကိုယ်တွေဖြစ်ပါအဲလိုနဲ့မိမိတို့ရဲ့ပန်လာတဲ့ကုန်ပစ္စည်းတွေအလုံးရောင်းချပြီးလို့ပြန်လာကြ ပြန်လာတဲ့အခါကာလမှာနောက်ရက်ဆိုရင်ရောက်နိုင်တယ်ညလုံးပေါ့သွားလိုက်မယ်ဆိုရင်ရောက်နိုင်တယ်အဲ့တော့မိမိတို့လမ်းခရီးမှာလည်းညမအိတ်ချင်တော့ညမအိတ်ချင်တော့လကလည်းသာသာဆိုတော့အဲ့ဒီမှာနှစ်ယောက်သားတိုင်ပင်ပြီးတော့ငါတို့ဒီကနေ့လလည်းသာတယ်ကွာဒီမှာအိတ်မနေတော့ဘဲနဲ့တခါတဲ့ညတွင်းချင်းပဲရွာရောက်အောင်ပြန်ညစို့ဆိုပြီးနှစ်ယောက်တိုင်ပင်ပြီးကျင်းတဲ့သဘောတူပြီးတော့အဲ့ဒီမှာညနေစာချက်ပြုတ်စားကြဖို့ပြင်ဆင်ကြတဲ့အခါကျတော့အဲ့ဒီမှာငညိုဟာသူ့ရဲ့ အိတ်ထဲကြည့်လိုက်တဲ့အခါကျတော့ဆံကမရှိဘူးဖြင့်ဆံကုန်းနေတဲ့အခါကလည်းကျတော့ကံကြီးအဲအဲကံကြီးကံကြီးကသူ့ရဲ့ဆံဆံတုပ်ကိုကြည့်လိုက်တဲ့အခါကျတော့ဆံကမရှိတဲ့အခါကလည်းကျတော့ငညိုမင်းမှာဆံများပိုသေးရလားကွာလို့မေးတယ်မေးတော့ငညိုကငါစီလည်းပို့ပါတယ်ကွာဆိုတော့ကဲဒီလိုဆိုရင်ငါ့ကိုဆံဒဇယ်လေလောက်ချီပါနှိုးစီဘူးနှလုံးပေါ့ဒဇယ်လေလောက်ချီပါကွာရွာကြမှာပြန်ယူတာပေါ့ဆိုတော့ဟောဒီကငညိုကလည်းပဲ သူ့ရဲ့ဆံယူစားလိုက်လို့ရှိရင်ပေါ့တောင်းပေါ့သွားသေးတယ်ထမ်းသွားရတာအဲ့တော့အေးအေးယူတာပေါ့ကွာရွာကြမှာပေးတာပေါ့ဆိုပြီးအဲ့ဒီဟာနဲ့ပေးလိုက်တယ်ချီလိုက်တယ်ပေါ့ချီပြီးညနေစာချက်စားကြတယ်စားတော့ပြီးတဲ့အခါကလည်းကြတော့ခိတ္တခဏနားနားပြီးတော့ညလာလေးตาလာတဲ့အခါကျတော့မှလက်ထွက်လာတဲ့အခါလက်ตาตาနဲ့တငယ်ချင်းနှစ်ယောက်တခါတည်းရွာစီဥတီပြီးတော့ပြန်လာကြတယ်ဖြန်လန်းကလမ်းယူလမ်းဟောင်းကမပြန်တော့ဘူးဖြန်လန်းကပြန်လာကြတယ်ဖြန်လန်းကပြန်လာတယ်ဆိုတာလေကစင်းရိုးတွေကပြန်လာတယ် အဲ့လိုပူတဲ့အိုက်တဲ့ယာသည်ဆိုတာဟာဘုန်းကြီးတို့အကောင်ရှိတွေဟာထွဲပြီးတော့အဲ့ဒီမှာတလင်းပြောင်ပေါ်မှာလှိမ့်နေကြတယ်အေးအေးခံကြတယ်ပေါ့အဲ့ဒီတော့ဒီငညုံနဲ့ကန်ကြီးဟာလည်းပဲနှစ်ယောက်စကားတပြောပြောနဲ့ပြီးတော့လာလိုက်ကြတာအဲ့ဒီကစင်းရိုးပေါ်မှာထွက်ပြီးတော့အေးခံနေတဲ့အဲ့ဒီအကောင်ရှိကိုသွားပြီးတော့နင်းမိပါလိမ့်မယ်အဲ့ဒီမှာနင်းမိတဲ့အခါကာလကြတော့အဲ့ဒီကန်ကြီးပိုးထိသွားတယ်ပေါ့အကောင်ရှိထိသွားတယ်အဲ့ဒီလိုထိလိုက်တဲ့အခါကျတော့ဟာကန်ကြီးကငါတော့ထိပြီဆိုပြီးတော့အဲ့ဒီမှာ တရားကိုတရားအဲ့ဒီမှာအကူအညီပေးပြီးတော့ဟာငါမျက်စိတွေလည်းပြန်လာပြီငါဘယ်လို့မှမလိုက်နိုင်တော့ပါဘူးကွာဆိုပြောဆိုရင်းနဲ့ပဲပြောရင်ပြောရင်းနဲ့စိတ်တွေတက်ပြီးမျက်စိတွေမမြင်ဖြစ်ပြီးတော့အဲ့ဒီမှာလမ်းခင်းမှာပဲအဲ့ဒီမှာကံကြီးကွယ်လွန်သွားတယ်အဲ့လိုကံကြီးကွယ်လွန်တည်ဆုံးသွားတဲ့အချိန်မှာငညုတ်ထံကချေးယူထားတဲ့ဆန်တစလင်အကျွေးဆက်ပြီးပြီလားမဆက်သေးဘူးလားဘယ်ကြမှာဆက်မှာတယ်လဲရွာကြမှာဆက်မှာအခုရွာမရောက်ခင်လမ်းခင်းမှာဘာဖြစ်သွားတယ် သေဆုံးသွားတဲ့အတွက်ကြောင့်မို့သူဟာအကျွေးမဆတ်ရသေးပဲနဲ့အဲ့ဒီဆန်းတဲ့ဇက်လေးအကျွေးလေးနဲ့ပါသွားတဲ့အတွက်ကြောင့်မို့ဒီကံကြီးဟာကွယ်လွန်သွားတဲ့အခါဘယ်မှာသွားဖြစ်တယ်လဲဆိုရင်အဲ့ဒီငညို့အိမ်မှာသွားပြီးတော့ကြက်ဖြစ်တယ်။ဘာဖြစ်ပါလိမ့်မလဲ။ငညို့အိမ်မှာသွားပြီးတော့ကြက်ဖြစ်တယ်။အဲ့ဒီမှာငညို့တို့ဒီလိုလှက်ပတ်ပြီးတော့ရွာစဉ်လှည့်ပြီးတော့ဒီလိုရောင်းစားတတ်တဲ့ပုဂ္ဂိုလ်ဆိုတာအလောင်းအစားအတောက်အစားမကင်းကြဘူး။ အပြောပန်းလောင်စားမကင်းကြတဲ့အတွက်ကြောင့်မို့အဲ့ဒီမှာကြက်တိုက်တယ်ဖဲရိုက်တယ်အရက်တောက်တယ်ပေါ့အဲ့တော့သူ့အိမ်ကသူ့အိမ်မှာတိုက်ကြက်ကလေးလာဖြစ်ဖြစ်တဲ့အခါကာလကြတော့ငညူကလည်းပဲမိမိရဲ့အိမ်မွေးချံပေါက်ကြက်ကလေးဆိုတော့အင်မတန်မှဖြစ်အင်မတန်တန်ရောစင်ရှိအဲ့ဒါနဲ့အရွယ်ရောက်လာတဲ့အခါကျတော့အဲ့ဒီမှာတိုက်တဲ့အခါကျတော့သူ့ကြက်ကလေးကပွဲတိုင်းမရှောင်တိုက်ပွဲတိုင်းနိုင်နေဟမ်အဲ့ဒီမှာလောင်ကြီးတွေနဲ့ဘယ်နေရာပဲတိုက်တိုက်သူ့ကြက်ကလေးကပဲနိုင်ခုတ်ကကောင်းအဲ့လိုနိုင်တဲ့အခါကာလကြတော့အဲ့ဒီမှာတနေ့တစ်ချိန်မှာ တခြားနေတနေမှာလည်းပဲအင်မတန်မှကြော်စောတဲ့ကြက်ရှိတယ်ဒီဘက်နေမှာတော့လည်းပဲချောင်းရိုးနေမှာတော့လည်းပဲသူ့ကြက်ဟာငညိုရဲ့ကြက်ဟာနာမည်ကြီးဆုံးပေါ့အဲ့ဒါနဲ့ဟိုဘက်ကလည်းနာမည်အကြီးဆုံးဒီဘက်ကလည်းနာမည်အကြီးဆုံးပြိုင်ဘက်ကင်းတဲ့အဲ့ဒီမှာကြက်ကောင်ကြက်နှကောင်ကိုကတိုက်မယ်ဆိုပြီးတော့ချင်းပြီးတော့တခါလေလောင်ကြီးကြီးကြီးနဲ့အဲ့ဒီမှာတိုက်ပွဲလုပ်ကြအဲ့လိုတိုက်ပွဲလုပ်ကြတယ်ဆိုတော့ကြက်တိုက်နေတဲ့ပုံကိုယ်တွေမြန်တခြားကြည်သား တခါတည်းမူယူပြီးတော့အဲ့ဒီပုံကိုယ်ရဲ့မျက်လုံးတွေဟာတခါတည်းရဲနေတာဘလောက်တောက်ထားတယ်ဆိုတာစဉ်းစားကြည့်အဲ့ဒီကြက်တိုက်နေတဲ့ပုံကိုယ်ရဲ့မျက်လုံးတွေကိုသိချာကြည့်မျက်လုံးတွေများဆိုရင်ရဲနေတာပဲအဲ့ဒါညာရောနေရောမအိတ်တန်းတောက်စားနေကြတဲ့ပုံကိုယ်တွေဖြစ်အဲ့ဒီမှာမူယူနေပြီးတော့အဲ့ဒီမှာကိုကြက်ကိုတခါတည်းခွတ်ချင်အောင်အတင်းလှုပ်လှုပ်ပေးပြီးတော့မှတခါတည်းကြက်တိုက်ကြတဲ့ခါကလာကြတော့ဟိုဘက်ကကြက်ကအကောင်ထေကြီးလင်းရဲ့ခွန်အားကိုသူသိတယ်အဲ့တော့ငါကြက်ဟာ ခွန်အားကောင်းတယ်ခွန်နိုင်တယ်ခုံနိုင်တယ်ပြန်နိုင်တယ်အဲ့တော့ငါကျက်နိုင်ကိုနိုင်ရမယ်လို့သူစိတ်ကဒီလိုပဲယုံကြည်ထားတယ်အဲ့ဒါနဲ့အားမမျှတဲ့ဟိုဘက်ကတစ်ဖက်ကျက်နေအဲ့ဒီမှာငညို့ရဲ့ကျက်တိုက်ပွဲဝင်ကြတဲ့အခါကာလကြတော့အဲ့ဒီမှာငညို့ကျက်ကအားမမျှတဲ့အတွက်ကြောင့်မို့အဲ့ဒီမှာရှုံးတယ်အဲ့လိုငညို့ကျက်ရှုံးတဲ့အခါကာလကြတော့ငညို့ဟာရှက်လဲရှက်ဒေါသလည်းထွက်ပြီးတော့အဲ့ဒီမှာသူ့ကျက်ကိုခြေထောက်နှစ်ချောင်းဆွဲကင်ပြီးတော့တခါလေအနားမှာရှိတဲ့နွားစခြင်းကိုကင်ပြီးရိုက်ပလိုက်တယ် အဲ့လိုနွားစခြင်းကန်ပြီးရိုက်ပြီးယုံနဲ့အားမရသေးဘူးတခါတည်းလွှတ်ပလိုက်တယ်ပုတ်ဆိုပြီးတော့အဲ့ဒီမှာလွှတ်ပလိုက်တာမှာနွားစခြင်းနားမှာစားနေတဲ့နွားမကြီးနာကြသွားတဲ့အခါကျတော့နွားမကြီးကသာလေးနန်းကျင်းကျင်းနာနာနဲ့နွားမကြီးကနန်းနေအဲ့ဒီမှာသင်ငယ်စောမျောနေတဲ့ချက်ကလေးဟာအဲ့ဒီနွားမကြီးထဲမှာသွားပြီးတော့တခါနွားလေးဖြစ်ပြန်နေဒါငညိုရဲ့အိမ်မှာဘသူအိမ်မှာလဲငညိုအိမ်မှာ တခါငညိုအိမ်မှာတခါတည်းနွားကလေးလာဖြစ်ပြန်ရော ငညို့အိမ်မှာနွားကလေးလာဖြစ်ပြီးတော့အဲ့မှာငညို့ရဲ့အလုပ်တွေကိုတခါနဲ့လောက်ကန်ပြီးတော့ကျွေးနေရပြန်ရောငညို့ရဲ့အလုပ်တွေလောက်ကန်ပြီးတော့ကျွေးနေရတဲ့နွားကလေးနွားဘဝနဲ့ဒါကြောင့်ဘုန်းကြီးတို့ငယ်စဉ်အခါကာလတုန်းကဘုန်းကြီးတို့ငယ်ဆရာဖြစ်တဲ့ဆရာသမားများကအလှူဒန်းများရှိလို့ရှိရင်တပည့်ပရိသတ်တွေကိုအဲ့ဒီမှာပရိစိတ်ခိုင်းနေဘုန်းကြီးတို့ငယ်စဉ်တုန်းကတော့ပရိစိတ်ခိုင်းနေဒီပရိသင်္ခါယောနီတော်ဆိုတဲ့ဆင်ញင်ရမယ် စွမ်းသင်္ကန်းကြောင့်စေဒီလေးပါးကိုဆင်ញင်ရမယ်တခါတော့ပရိစိတ်တွေသင်ကြားပေးပြီးတော့ဒီကပရိစိတ်ခိုင်းတယ်အဲလိုပရိစိတ်ခိုင်းတဲ့အခါကလည်းတပည့်တွေကနေပြီးတော့ပျော်ရွှင်ပြီးတော့မြူတုနေလို့ရှိရင်အောင်မလေးမောင်တို့ကပျော်နေလိုက်ကြတာဟိုကနွားလာဝဲနေတာတဲ့နွားလာဝဲနေတာအဲ့ဒီတော့ကမသိဘူးသဘောမပေါက်ခဲ့ဘူးနွားဝဲနေတယ်ဆိုတော့သူတကဘာလှူတဲ့စွမ်းနေကိုမိမိတို့ကမစင်ခြင်းနှလုံးမသွင်းမဲနဲ့စားလို့ရှိရင်နွားဖြစ်လိမ့်မယ်သူ့အိမ်နွားဖြစ်လိမ့်မယ်လို့ဆိုလိုတာ အဲ့ဒီမှာအခုကြည့်ပေါ့ဒီမှာလာပြီးတော့ဒီမှာကံကြီးငညွတ်အိမ်မှာဘာဖြစ်လာလဲနွားလာဖြစ်ပြီလေဒီမှာအကျွေးကြောင့်အဲ့ဒီမှာနွားလာဖြစ်ပြီးနွားဘဝနဲ့တခါတည်းလောက်ကင်ပြီးတော့ကျွေးကျွေးတဲ့အခါမှာအလောင်းအစားသမားအကစားသမားဆိုတာအကျွေးမကင်းဘူးအကျွေးမကင်းတဲ့အခါကဏ္ဍကျတော့ဟိုကအကျွေးလာတောင်းဒီကအကျွေးလာတောင်းဆိုတော့အကျွေးလာတောင်းကြတဲ့အခါကဲကွာဒီလောက်တောင်ရှိလားဒီကောင်အမဲပေါ်ပြီးတော့ရောင်းပြီးတော့အကျွေးဆက်လိုက်တော့မင်းစားလဲစားရရော ရောင်းလဲရောင်းရရောအကျွေးလဲကြည်ရော ဆိုပြီးတော့အဲ့ဒီမှာရွပြင်ထုတ်ပြီးတော့အဲ့ဒီနွားလေးကိုငဲငဲရွယ်ရွယ်လေးနဲ့အဲ့ဒီမှာအမဲပေါ်တယ်အမဲပေါ်တယ်ဆိုတာတတ်တာအဲ့ဒီမှာနွားလေးကိုဒီခါနဲ့တတ်နေတာကိုခยีသွားတဲ့လမ်းဘူဇနီးမောင်နှံနှစ်ယောက်ကလှမ်းပြီးတော့မြင်တာခုနမှလူစုလူစုနဲ့ဘာပါလိမ့်မလဲလှမ်းကြည့်အဲ့လိုလှမ်းကြည့်နေတဲ့အခါမှာနွားလေးကိုဟိုကတတ်နေကြတာတွေ့ရတဲ့အခါဩကြည်စမ်းမအောင်နွားလေးမှဘာမှမကြည့်သေးဘူး မိမိအိမ်ကနွားတာဆိုရင်ဒီအွယ်လေးသေသွားတောင်မှမစားရပါဘူးအဲ့လိုစိတ်ထဲမှာမေတ္တာစိတ်တွေတက်ဝင်တယ်အဲ့ဒီအချိန်မှာပဲနွားလေးကနေပြီးတော့တင်ငယ်စုံမျိုးနေတဲ့အချိန်ဆိုတော့အခုခရီးသွားတဲ့လမ်းဘိုရဲ့ဇနီးစီမှာရောက်သွားပြန်တယ်အဲ့တော့လမ်းဘိုရဲ့ဇနီးစီရောက်သွားပြီးတော့နောက်ကြတော့ပြောရမယ်လူလေးလာဖြစ်တယ်ပေါ့လူလေးမွေးလာတဲ့သားယောက်ျားလေးတန်းယောက်ျားလေးမွေးလာတဲ့အခါကလည်းမှပြောတတ်တဲ့အချိန်မှာဖေဖေမေမေကိုကိုမမစသည်ခေါ်တတ်ပြောတတ်တဲ့အချိန်မှာပြောပါတယ် ဒါပေမဲ့အရွယ်လေးနည်းနည်းလေးရလာတာနဲ့တပြိုင်တည်းတည်းဒီကလေးဟာဒီလိုစကားတခွန်းမှမပြောတော့ဘဲနဲ့အဖေအမေကစပြီးမခေါ်တော့ဘဲနဲ့သူ့ကိုမေးလိုက်တိုင်းသူပြောပြီးရှိတဲ့နွားစခြင်းကိုကန်ပြီးရိုက်ပလိုက်တယ်အဲ့လိုနွားစခြင်းကန်ပြီးရိုက်ပြီးုံနဲ့အားမရသေးဘူးတခါတည်းလွှတ်ပလိုက်တယ်ပုတ်ဆိုပြီးတော့အဲ့ဒီမှာလွှတ်ပလိုက်တာမှာနွားစခြင်းနားမှာစားနေတဲ့နွားမကြီးနားကြသွားတဲ့အခါကျတော့နွားမကြီးကသာလေးနန်း ကျင်းကျင်းနာနာနဲ့နွားမကြီးကနားနေအဲ့ဒီမှာသင်ငယ်စောမျောနေတဲ့ချက်ကလေးဟာအဲ့ဒီနွားမကြီးထဲမှာသွားပြီးတော့တခါနွားလေးဖြစ်ပြန်တယ်။ဒါငညိုရဲ့အိမ်မှာဘသူအိမ်မှာလဲငညိုအိမ်မှာတခါငညိုအိမ်မှာတခါနဲ့နွားကလေးလာဖြစ်ပြန်ရောငညိုအိမ်မှာနွားကလေးလာဖြစ်ပြီးတော့အဲ့ဒီမှာငညိုရဲ့အလုပ်တွေကိုတခါနဲ့လုပ်ကန်ပြီးတော့ကျွေးနေရပြန်ရောငညိုရဲ့အလုပ်တွေလုပ်ကန်ပြီးတော့ကျွေးနေရတဲ့နွားကလေးနွားဘဝနဲ့ဒါကြောင့်ဘုန်းကြီးတို့ငယ်စဉ်အခါကာလတုန်းက ဘုန်းကြီးတို့ငယ်ဆရာဖြစ်တဲ့ဆရာသမားများကအလှူဒန်းများရှိလို့ရှိရင်တပည့်ပရိသတ်တွေကိုအဲ့ဒီမှာပရိစိတ်ခိုင်းနေဘုန်းကြီးတို့ငယ်စဉ်တုန်းကတော့ပရိစိတ်ခိုင်းနေဒီပရိသင်္ခါယောနိသောဆိုတဲ့ဆင်ញင်ရမယ်သွန်သင်္ကန်းကြောင့်စေးဒီလေးပါးကိုဆင်ញင်ရမယ်တခါတည်းပရိစိတ်တွေသင်ကြားပေးပြီးတော့ဒီကိုပရိစိတ်ခိုင်းတယ်အဲလိုပရိစိတ်ခိုင်းတဲ့အခါကလည်းတပည့်တွေကနေပြီးတော့ပျော်ရွှင်ပြီးတော့မြူတုနေလို့ရှိရင် အောင်မလေးမောင်တို့ကပျော်နေလိုက်ကြတာ ကိုကနွားလာဝဲနေတာတဲ့နွားလာဝဲနေတာအဲ့ဒီတော့ကမသိဘူးသဘောမပေါက်ခဲ့ဘူးနွားဝဲနေတယ်ဆိုတော့သူတကဘာလှူတဲ့ဇွမ်းနေကိုမိမိတို့ကမစင်ခြင်းနှလုံးမသွင်းမဲနဲ့စားလို့ရှိရင်နှောင်းကတော့ပရိစိတ်ခိုင်းနေဒီပရိသင်္ခါယောနီတော်ဆိုတဲ့ဆင်ញင်ရမယ်စွမ်းသင်္ဃာကြောင့်စေဒီလေးပါးကိုဆင်ញင်ရမယ်တခါတည်းပရိစိတ်တွေသင်ကြားပေးပြီးတော့ဒီကိုပရိစိတ်ခိုင်းတယ်အဲလိုပရိစိတ်ခိုင်းတဲ့အခါကလည်းတပည့်တွေကနေပြီးတော့ပျော်ရွှင်ပြီးတော့မြုပ်တုနေလို့ရှိရင် အောင်မလေးမောင်တို့ကပျော်နေလိုက်ကြတာ ဟိုကနွားလာဝဲနေတာတဲ့နွားလာဝဲနေတာအဲ့ဒီတော့ကမသိဘူးသဘောမပေါက်ခဲ့ဘူးနွားဝဲနေတယ်ဆိုတော့သူတကဘာလှူတဲ့ဇွမ်းတွေကိုမိမိတို့ကမစင်ခြင်းနှလုံးမသွင်းမဲနဲ့စားလို့ရှိရင်နွားဖြစ်လိမ့်မယ်သူ့အိမ်နွားဖြစ်လိမ့်မယ်လို့ဆိုလိုတာအဲ့ဒီမှာအခုကြည့်ပေါ့ဒီမှာလာပြီးတော့ဒီမှာကံကြီးငညွတ်အိမ်မှာဘာဖြစ်လာလဲနွားလာဖြစ်ပြီလေဒီမှာအကျွေးကြောင့်အဲ့ဒီမှာနွားလာဖြစ်ပြီးနွားဘဝနဲ့တခါတည်းလောက်ကင်ပြီးတော့ကျွေး ကျွေးတဲ့အခါမှာအလောင်းအစားသမားအကစားသမားဆိုတာအကျွေးမကင်းဘူးအကျွေးမကင်းတဲ့အခါကဏ္ဍကျတော့ဟိုကအကျွေးလာတောင်းဒီကအကျွေးလာတောင်းဆိုတော့အကျွေးလာတောင်းကြတဲ့အခါကဲကွာဒီလောက်တောင်းရှိလားဒီကောင်အမဲပေါ်ပြီးတော့ရောင်းပြီးတော့အကျွေးဆက်လိုက်တော့မင်းစားလဲစားရရောရောင်းလဲရောင်းရရောအကျွေးလဲကြည်ရောဆိုပြီးတော့အဲ့ဒီမှာရွပြင်ထုတ်ပြီးတော့အဲ့ဒီနွားလေးကိုငဲငဲရွယ်ရွယ်လေးနဲ့အဲ့ဒီမှာအမဲပေါ်တယ်အမဲပေါ်တယ်ဆိုတာတတ်တာအဲ့ဒီမှာနွားလေးကိုဒီခါနဲ့တတ်နေတာကို ခရီးသွားတဲ့လမ်းဘိုဇနီးမောင်နှံနှစ်ယောက်ကလှမ်းပြီးတော့မြင်တာခုနမှလူစုလူစုနဲ့ဘာပါလိမ့်မလဲလှမ်းကြည့်အဲ့လိုလှမ်းကြည့်နေတဲ့အခါမှာနွားလေးကိုဟိုကတတ်နေကြတာတွေ့ရတဲ့အခါဩကြည်စမ်းမအောင်နွားလေးမဘာမှမကြည့်သေးဘူးမိမိအိမ်ကနွားတာဆိုရင်ဒီအရွယ်လေးသေသွားတောင်မှမစားရပါဘူးအဲ့လိုစိတ်ထဲမှာမေတ္တာစိတ်တွေတက်ဝင်တယ်အဲ့ဒီအချိန်မှာပဲနွားလေးကနေပြီးတော့သင်ငယ်ဆုံးမျောနေတဲ့အချိန်ဆိုတော့အခုခရီးသွားတဲ့ လမ်းဘိုရဲ့ဇနီးစီမှာရောက်သွားပြန်တယ်အဲ့တော့လမ်းဘိုရဲ့ဇနီးစီရောက်သွားပြီးတော့နောက်ကြတော့ပြောရမယ်လူလေးလာဖြစ်တယ်ပေါ့လူလေးမွေးလာတဲ့သားယောက်ျားလေးသားယောက်ျားလေးမွေးလာတဲ့အခါကလည်းမှပြောတတ်တဲ့အချိန်မှာဖေဖေမေမေကိုကိုမမစသည်ခေါ်တတ်ပြောတတ်တဲ့အချိန်မှာပြောပါတယ်ဒါပေမဲ့အရွယ်လေးနည်းနည်းလေးရလာတာနဲ့တပြိုင်တည်းဒီကလေးဟာဒီလိုစကားတခွန်းမှမပြောတော့ဘဲနဲ့အဖေအမေကစပြီးမခေါ်တော့ဘဲနဲ့သူ့ကိုမေးလိုက်တိုင်းသူပြောပြီဆိုရင်ပြောလိုက်တဲ့စကားတခွန်းဟာ ငညိုဆန်းတစလေဒါပဲပြောတယ်သူပြောလိုက်တဲ့သူပါဇက်ကထွက်လာတဲ့စကားကဘာပဲကိုခေါ်ဘာပဲပြောခိုင်းပြောခိုင်းငညိုဆန်းတစလေဒါပဲပြောတတ်တယ်အဲဒါပဲပြောတတ်တော့ဘေးကပုဂ္ဂိုလ်တွေကဩကလေးလေးအစွန်လေးအားလေးမွေးထားတယ်လို့ဒီလိုပြောကြမိဘများဆိုတော့ရှက်တာပေါ့တနေ့တော့ဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကလမ်းပူဆိုတော့လက်ကထုတ်လက်ကထုတ်ပြီးတော့အဲ့ဒီမှာ စားစရာတောက်စရာတွေနဲ့ဝယ်ချမ်းပြီးတော့သားအတွေ့ရောအင်းကဇနီးအတွေ့ရောအလုံးဝယ်ချမ်းပြီးတော့ပြန်လာအင်းရောက်တဲ့ခါကလာကြတော့ဝယ်လာတဲ့စားတောက်ညစားစားအဲ့လိုညစာညစားတောက်ပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာအင်းရှိကပြင်းလေးမှာပေါ့ဘုန်းကြီးတို့အညာရီသားမှာအင်းရှိမှာကပြင်းလေးတွေရှိတယ်လတ်တာတာနဲ့ဆိုရင်အဲ့ဒီကပြင်းပေါ်မှာအသာလေးထွက်ပြီးတော့တခါနဲ့ရတောင်လေးတစ်ချောင်းနဲ့လှဲနေတတ် အဲ့ဒီဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကစားတောက်ပြီးတဲ့အခါအိမ်ရှိကပြင်းမှာထွက်ပြီးတော့အဲ့ဒီမှာလတ်တာတာနဲ့ကပြင်းပေါ်မှာလဲပြီးတော့ရတောင်လေးတစ်ချောင်းနဲ့နေအဲ့ဒီအချိန်မှာသားလေးကလက်စားတောက်ပြီးတဲ့အခါသူ့ပေထံရောက်လာတဲ့အခါကျတော့အဖေပေါ်မှာတက်ခွန့်အဲ့ဒီအချိန်မှာဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာငါသားလန်းလာဟောဒီမှာငါသားအတွက်ဖေဝဲလာခဲ့တယ်ကွာ ဟောဒီမှာအင်းကြီးဒါကဘောင်းမီဒါကအုတ်ထော့ဒါကဖနက်ငါသားကြိုက်သလားမေးတယ်အဲ့လိုငါသားကြိုက်သလားမေးပြီးတဲ့အခါကလည်းကြတော့ငါသားသာလူကျင်နေဆိုရင်လေဘာမစို့ အဖေရအောင်ဝယ်ပေးမယ်ငါသားရင်ငါသားစကားပြောတတ်ပါလေပြောစမ်းပါငါသားရင်ငါသားငယ်ငယ်တုန်းကဘေဘေမေမေလို့ခေါ်တတ်ပါလေအဲ့လိုခေါ်စမ်းပါပြောစမ်းပါပေါ့လေအဲ့တော့ငါသားစကားပြောလို့ရှိရင်ငါသားလိုချင်တဲ့ပစ္စည်းကိုအဖေမရရအောင်ရှာပြီးတော့လုပ်ပေးမယ်ပြောတော့အဲ့လိုပြောလိုက်တဲ့အခါကျတော့မှကလေးလေးကအဖေတကယ်ပြောတာလားလို့မေးတာအဲ့လိုအဖေတကယ်ပြောတာလားလို့မေးလိုက်တဲ့အခါဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတခါလဲပြုံးကနေခန္ဓာကိုတောင့်ပြီးတော့ဟာငါသား ငါသားစကားပြောတတ်တာပဲပြောတတ်ရဲ့တန်းလေကွာဘာလို့များဒီလောက်ထိအောင်မပြောဘဲနေရတာလဲပြောသားမအောင်ငါသားဘာကိုလိုချင်တယ်လဲလိုချင်တာကိုငါသားလိုချင်တာအကုန်လုံးအဖေရအောင်လုပ်ပေးမယ်ဆိုတော့ကဲဒီလိုဆိုရင်အဖေတဲ့ကျွန်တော်ဆန်တအိတ်လိုချင်တယ်အောင်မလေးငါသားရဲ့ဆန်တအိတ်လိုချင်တာများဒီလောက်ထိအောင်စကားမပြောဘဲနေရသလားငါသားလိုချင်တဲ့ဆန်အိတ်အဖေအိမ်ထဲမှာအများကြီးရှိနေတာပဲကဲလိုချင်ရင်ယူဟောဒီမှာဆန်တအိတ်ဆိုတော့ဒီလိုဆိုရင်လှဲပေါ်တင်မှာဆိုတော့လှဲပေါ်တင်ပေးလိုက်တယ် လက်ပေါ်တင်ပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာကလေးကဒီလိုဆိုရင်ဘေးသွားကြစို့နွားကဗျာဆိုတော့ကခိုင်းတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာတာကြီးမိုးလည်းချုပ်လာပြီကွာမိုးချုပ်ပြီဆိုတော့ဒီအချိန်ကြီးငါတို့ဘယ်သွားလို့မှမကောင်းတော့ဘူးအဲ့တော့ငါသားတညလောက်တော့သိခံမှာကွာခင်မနဲ့လင်းတော့အဖေတို့လိုက်ပုံမယ်ခင်အိတ်ကြစို့ကွာဆိုပြီးတော့ချွတ်မော့ပြီးတော့အဲ့ဒီနေညအိတ်ညအိပ်ပြီးတော့နန်နဲ့လင်းတဲ့အခါကာလကြတော့မျက်နှာပါတစ်ပြီးစားဝဲတော့ပွင့်လေးစားပြီးတဲ့အခါကြတော့ကဲငါသားဤသွားကြစို့ဆိုပြီးတော့အဲ့ဒီမှာလဲပါပြင်ဆင်ပြီးတော့ဝစားပါလဲပြီးတော့သွား လက်ပေါ်တင်ပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာကလေးကဒီလိုဆိုရင်ဘေးသွားကြစို့နွားကဗျာဆိုတော့ကခိုင်းတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာတာကြီးမိုးလည်းချုပ်လာပြီကွာမိုးချုပ်ပြီဆိုတော့ဒီအချိန်ကြီးငါတို့ဘယ်သွားလို့မှမကောင်းတော့ဘူးအဲ့တော့ငါသားတညလောက်တော့သိခံမှာကွာခင်မနဲ့လင်းတော့အဖေတို့လိုက်ပုံမယ်ခင်အိတ်ကြစို့ကွာဆိုပြီးတော့ချွတ်မော့ပြီးတော့အဲ့ဒီနေ့ညအိတ်ညအိပ်ပြီးတော့နန်းနဲ့လင်းတဲ့အခါကာလကြတော့မျက်နှာပါတစ်ပြီးစားဝဲတော့ဝင်လေးစားပြီးတဲ့အခါကြတော့ကဲငါသားဤသွားကြစို့ဆိုပြီးတော့အဲ့ဒီမှာလဲပါပြင်ဆင်ပြီးတော့ဝစားပါလဲပြီးတော့သွားကြ သားမိသားဖသုံးဦးအဲ့ဒီမှာဆန်တအိတ်တင်ပြီးတော့သားလေးညွန်ကြတဲ့ညွန်ပြတဲ့စီကိုပဲလှဲကိုမောင်းသွားသားလေးညွန်ပြတဲ့စီကိုလဲမောင်းသွားတဲ့ခါကလည်းကြဘယ်ကိုရောက်သွားလဲဆိုတော့စိုးစိုးကဘုန်းကြီးပြောတဲ့ချောင်းရိုးရွာကိုရောက်အဲ့ဒီချောင်းရိုးရွာပေါက်ရောက်တဲ့ခါကျတော့ကဲငါသားရေရွာပေါက်တော့ရောက်ပြီဘယ်အိမ်ဆိုတာလဲငါသားညွန်ပြအောင်မှဖြစ်မှာကဲငါဖေကတော့မောင်းမယ်ဆိုပြီးရှိကမောင်း အဲဒီမှာသူ့သားဖြစ်တဲ့ပုဂ္ဂိုလ်ဟာဘေးဘယ်ဘက်ကိုကြွေဘယ်ဘက်ကိုချိုညာဘက်ကိုချိုစသည်ဖြင့်သားကညွန်ပြတဲ့အတိုင်းပဲမောင်းလာတာအဲဒီမှာရွာလေရောက်တဲ့အခါကဏ္ဍကြတော့အိမ်ဝင်းကျဲကျဲခြံဝင်းကျဲကျဲနဲ့အိမ်တကြီးတစ်လုံးတွေ့အိမ်အမြင့်နှစ်ထပ်အိမ်ကြီးပေါ့လေအဲ့ဒီအိမ်ဝင်းထဲကိုမောင်းဆိုတာနဲ့အိမ်ဝင်းထဲမောင်းသွားတယ်အိမ်ဝင်းထဲမောင်းသွားတော့ဟိုမှာအိမ်ပေါ်မှာအသက်60ကျော်ခန့်ရှိတယ်အဲ့ဒီမှာအဖိုးအိုတယောက်ကရင်နွေးချမ်းတောင်းပြီးတော့နေပါတယ်ဆလိတ်တို့နဲ့ရင်နွေးချမ်းတောင်း သူကလည်းပဲလှမ်းကြည့်နေတယ်ဒီလူတွေလူစိမ့်နေပဲတခြားတခြားအိမ်တွေကလည်းလှမ်းလှမ်းကြည့်ကြတယ်လူစိမ့်နေတော့ရဲ့သဘာဝဆိုတာကလူစိမ့်များလာပြီဆိုရင်ဘယ်များသွားတာပါလိမ့်ဘယ်ကပါလိမ့်ဆိုတာလှမ်းပြီးတော့အကဲခတ်ကြလေ့လာကြအခုလည်းပဲဘေးကအိမ်တွေကလည်းပဲအကဲခတ်တယ်ဟိုအိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလူတွေငါမမြင်ပါဘူးလူစိမ့်နေပဲဘယ်ကပါလိမ့်မလဲလို့ကြည့်နေတယ်အဲ့လိုရင်သွေးတောင်ရင်နဲ့လှမ်းကြည့်နေတဲ့အခါကလေးလေးကအဲ့ဒီမှာလဲပုံကနေပြီးလဲလဲရလက်ရောလှမ်းပြီးအော်ခေါ်အော်တယ်အော်ပြောတယ်ဟေ့ငညိုဟေ့ငညိုနဲ့လှမ်းခေါ်တယ် လမ်းခေါ်တဲ့ခါကာလကြတော့ဟိုကရွာရဲ့လူကြီးဖြစ်နေပြီအသက်အရွယ်ကြီးရင်နေပြီဒီကလေးကသူ့ကိုငညုံငညုံလို့ခေါ်တဲ့ခါကာလကြတော့အဲ့ဒီမှာစိတ်ဆိုးပြီးဟေ့မင်းတို့ဘယ်ကကောင်းနေလဲကွာပြောဆိုပြီးတော့အိမ်မွားနေဆင်းလာတာအိမ်မွားနေဆင်းလာတဲ့ခါကြတော့မှအဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကဥညုခမညာခက်တာသိခံစေလိုပါတယ်ကျွန်တော်သားလေးဟာလူတို့လူစားနေဖြစ်နေပါတယ်အဲ့ဒီမှာသားလေးရဲ့ခေါ်လာမှုကြောင့်ကျွန်တော်တို့ဒီရောက်တာမှဒီမှာမရောက်ဘူးခဲ့ပါဘူးအဲ့တော့သားလေးရှေ့ကိုဘာဆက်လုပ်မယ်ဆိုတာကျွန်တော်တို့စောင့်ပြီးတော့ ကြည့်ကြရအောင်ပါဗျာဆိုပြီးတော့အဲ့ဒီမှာတောင်းပန်လိုက်တဲ့အခါဥညိုကလည်းပဲသိခံပြီးတော့အဲ့ဒီမှာအဲ့ဒီကလေးငယ်ကနေပြီးတော့ဘာဒီဆက်ပြောလဲဆိုတော့ဟေ့ငညိုမင်းငါမမှတ်မိဘူးလားလို့မေးတယ်မေးတဲ့အခါကျတော့ဟိုကဥညိုကလည်းအသက်ရွယ်ကြီးတော့အေးကွာငါကလည်းအသက်ရွယ်ကြီးကြီးမျက်စိကလည်းမွဲပြီဆိုတော့အသိမမှတ်မိဘူးကွာငါကံကြီးလေကွာတဲ့မင်းနဲ့တငယ်ချင်းဆိုတော့အဲ့ဒီကြတော့မှသူသဘောပေါက်သွားတယ်ကံကြီးဆိုတာသူငယ်စဉ်အခါကာလတုန်းကနှစ်ယောက်တငယ်ချင်းရွာစဉ်လျှောက်ပြီးတော့ကွမ်းထမ်းရောင်းနေတဲ့တငယ်ချင်းဖြစ်တယ် အဲ့တော့ယွမ်းတန်ကွမ်းတန်ရောက်ပြီးတော့အတူတူသွားပုံလာပဲစိုးပုံစိုးပဲဖြစ်တဲ့အဲ့ဒီမှာကံကြီးဖြစ်နေတယ်အဲ့ဒီမှာကံကြီးဖြစ်နေတဲ့ခါကျတော့အဲ့ဒီမှာကလေးကိုတခါတည်းတွေ့တွေ့ကြည့်ပြီးတော့ကလေးရဲ့ပကုံးလေးကိုဖက်တာတယ်အဲ့ဒီမှာကလေးကနေပြီးတော့ကံကြီးငညိုမင်းငါ့ကိုမမှတ်မိပဲဘူးငါလေးတဲ့မင်းစီကနေပြီးတော့ငါဆန်တစလေအကျွေးယူစားခဲ့တာမင်းမှတ်မိသေးလားဟိုကမှတ်တော့မမှတ်မိတော့ပါဘူးအဲ့ဒီဆန်တစလေအကျွေးကြောင့်မင်းအိမ်မှာငါနှစ်ဘဝတိုင်တိုင်ကျွန်ခံခဲ့ရပါတယ်ကွာပထမ ငါကြက်ဘဝနဲ့မင်းအိမ်ကိုကျွန်ခံခဲ့ရတယ်ငါကြက်ခွတ်ပြီးတော့ငါမင်းကိုအကျွေးဆက်ခဲ့ရပါတယ်ငါအသားအနာခံပြီးတော့ငါပွဲတိုင်းမရှောင်အကုန်လုံးလိုက်ခွန်ပြီးတော့နိုင်အောင်ခုတ်ခဲ့ရပါတယ်နောက်ဆုံးငါနဲ့အင်အားမမျှတဲ့ကျင့်နဲ့ငါခွတ်ရတဲ့အခါကျတော့ရှုံးနေဆိုပြီးမင်းစိတ်ဆိုးပြီးတော့ငါကိုနွားစင်းနဲ့ရိုက်ပြီးရိုက်တတ်ခဲ့တယ်အဲ့ဒီမှာငါနွားမကြီးထံမှာငါရောက်ခဲ့ရပြန်တယ်နွားဘဝနဲ့မင်းအိမ်ကိုငါတခါပြန်ပြီးတော့ကျွန်ခံခဲ့ရပြန်ပါတယ်ကွာတဲ့ဒီဆန်တစလေအကျွေးကြောင့်ဘာအကျွေးကြောင့်လဲ အဲ့ဒီစံတစလင်လေးအကျွေးကြောင့်မို့မင်းအိမ်ကိုနောက်တချာငါနွားဘဝနဲ့ကျွန်ခံခဲ့ရပါတယ်အဲ့ဒီမှာလည်းပဲမင်းဟာအကျွေးပူတဲ့အတွက်ကြောင့်မို့အကျွေးကြေရမှာဖြစ်တဲ့အတွက်ကြောင့်ခြေရမှာဖြစ်တဲ့အတွက်ကြောင့်ငါကိုတတ်ပြီးတော့တခါတည်းအသားကိုစားအသားကိုရောင်းပြီးတော့အကျွေးဆက်မယ်ဆိုပြီးငါကိုမင်းတခါတတ်ခဲ့ပြန်ပါလေကွာအဲ့ဒီအချိန်မှာဟောဒီမိဘနှစ်ပါးကငါဒီနာအဲ့ဒီနာကနေဖြတ်သွားတဲ့ခါကာလကြငါတို့နောက်ကလိုက်သွားပြီးတို့အိမ်ရောက်လို့အခုဒီမှာငါလူဖြစ်လာတဲ့ခါကာလကြတော့မင်းရဲ့ ဒီဆန်းတစလေအကျွေးကိုတော့ကြည်အောင်ဆက်မှဖြစ်မယ်ဆိုတာကိုငါသိတဲ့အတွက်ကြောင့်မို့အခုမင်းကိုလာပြီးတော့အကျွေးဆက်တာပါကွာတဲ့ဟောဒီလဲပေါ်မှာပါလာတဲ့ဆန်းတအိတ်ယူပါတဲ့မင်းရဲ့ဆန်းတစလေအကျွေးကိုဒီနေရာဒီဘဝဒီဒါနဲ့ပဲကျင့်납ပါတော့ဆိုပြီးကလေးကနေပြီးတော့အကျွေးဆက်ပါဒီကံမှာဟိုကဥညိုဟာလည်းပဲဒီခါနဲ့သူ့ရဲ့မိုက်ပစ်တွေကိုပြန်ပြီးတော့တွေးတော့ပြီးတော့သူမိုက်ခဲ့တာလေသူဆိုးခဲ့တာလေပြန်သတိရပြီးတော့ အဲ့ဒီမှာကလေးလေးကိုဖက်ပြီးတော့ငိုရှာပါတယ်ကလေးလေးကပေးတဲ့ဆံကိုလည်းပဲသူမလိုချင်တော့ဘူးငါမင်းအကျွေးတွေကိုလည်းပဲကြေးပါတယ်ငါကြေးလက်ကျင်းတတ်ပါတယ်ပြောပေမဲ့ကလေးကလည်းပဲလက်မခံတဲ့အတွက်ကြောင့်မိဘမြန်ကဝိုင်းပြောပြီးတော့မှဒါလေးကိုတော့လက်ခံမှာဦးညိုဆိုပြီးတော့လက်ခံမှုရပြီးခဲ့ရတယ်ဆိုလိုရင်းကတော့ဘာလဲဆိုရင်အကျွေးတင်ပြီဆိုရင်မဆက်ဖဲနေလို့ရပါမလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလေပဲတရားဓမ္မများကတရားကြည်ပြုစွာလှူတဲ့သွမ်းကို ဖုံးပေးတော့မယ်ဆိုရင်မိမိတို့အကျွေးကင်းအောင်ဖုံးပေးဖို့ရာအရေးမကြီးဘူးလားအဲ့ဒီတော့အကျွေးကင်းအောင်ဖုံးပေးတော့မယ်ဆိုရင် ပထမဘာလုပ်မလဲမေတ္တာပွားဆွမ်းပွဲရောက်ပြီဆိုရင်ဆွမ်းပွဲကြည့်ပြီးတော့မေတ္တာပွားလူတိုင်းနဲ့ကုသိုလ်ရှင်တွေမေတ္တာပွားပြီးတဲ့အခါကျတော့စွမ်းနိုင်တဲ့များစောစောကဘုန်းကြီးပြောတဲ့အတိုင်းဆင်ញင်လိုက်ပါ ဆင်ញင်ပြီးတဲ့အခါကာလကြတော့မှမိမိစွမ်းနိုင်တဲ့မြတ်ဇွန်ကင်တာကစခတ်တာကစယူတာကစအကုန်လုံးနောက်ဆုံးဝါတာမြူတာကစတတိကံပြီးတော့စွမ်းလုတ်တိုင်းစွမ်းလုတ်တိုင်းမဖုံးပိနိုင်တော့အ ਨੇ ဆုံးစွမ်းလုတ်၃လုတ်လောက်ကတော့ဖြင့်စိစိဆတ်ဆတ်ရှုမှတ်ပြီးတော့ဖုံးပေးဖို့ရမလိုပေဘူးလားဗျာအဲ့ဒီလို့ဆိုရင်မိမိတို့ကိုယ်တိုင်လည်းပဲအကျိုးရှိပြီးတော့လူတိုင်းနဲ့ပုဂ္ဂိုလ်ရောအကျိုးမများနိုင်ပေဘူးလား အေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားဓမ္မများတရားလို့ကြည်ပြူစွာလှူတဲ့ဆွမ်းကိုဖုံးပေးတော်မယ်ဆိုရင်အဲ့လိုအကျွေးကင်းတဲ့ဖုံးပေးနည်းမျိုးနဲ့ဖုံးပေးပါဟုတ်တယ်မို့လားဟင်အကျွေးကင်းတဲ့ဖုံးပေးနည်းမျိုးနဲ့လည်းမေတ္တာပွားပြီးတော့ဖုံးပေးဆင်ခြင်ပြီးတော့ဖုံးပေးနောက်မိမိ level တရားတွေတွတ်တက်ပြီးတော့လှူဒန်းတဲ့ပုံကိုယ်တွေမှာလည်းပဲပို့ပြီးတော့အကျိုးများစေအောင်ရှုမှတ်ပြီးတော့လည်းပဲမဖုံးပေးရပေဘူးလားဗျာအေးဖုံးပေးရတယ် အဲ့လိုဘုံပေးတဲ့အခါကာလမှာမိမိတို့ကအတိုင်းအတာသိပြီးတော့ဘုံပေးဘယ်လိုသိပြီးဘုံပေးရမလဲအတိုင်းအတာဆိုတာကမိမိစားနိုင်တာလောက်ဒီလောက်ပဲဘုံပေးရမိမိကတပကံလောက်ဘုံပေးနိုင်ရင်တပကံအဲ့ဒီတပကံတောင်မှစွမ်းနိုင်ရင်စွမ်းလို့၃လုံး၄လုံးလောက်လျှော့ရတယ်အဲ့လိုလျှော့ပြီးတော့စွမ်းလို့လျှော့ထားတဲ့အထက်ကရေကိုတဝတောက်ပေးရတယ် ငြိမ်အဲ့ဒီလိုလျှော့ပြီးတော့ပုံပေခြင်းအပြင် နေရထိုင်ရတာသွားရလာရတာတရားတွေရှုရပွားရတာမချမ်းသာပေဘူးလားဗျာတကယ်လို့မိမိကအတိုင်းအတာထက်ပိုလွန်ပြီးတော့ဩငါညံ့နေကြတော့စာနေလိမ့်မယ်ဥပုံဆောင်ထားရတာဆိုတော့ညံ့နေစာမစားရဘူးညံ့နေစာညံ့နေမစားအောင်ငါအခုအရဲကဝအောင်တင်းအောင်စားထားမှဖြစ်မယ်ဆိုပြီးတော့ လွန်လွန်ကဲကဲအတိုင်းတာတဲ့ပိုလွန်ပြီးတော့စားမိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာ အနေရအထိုင်ရမခက်ပေဘူးလားအနေရအထိုင်ရခက်ပြီဆိုရင်တရားရောနှလုံးသွင်းလို့ရှုလို့မှတ်လို့ရပါဦးမလားမရနိုင်တော့ဘူးလေဘုန်းကြီးတို့သိပ်ပြီးတော့အစာဝလွန်အားကြီးရင်လေတရားအမထုတ်နိုင်ဘူးဝါလွန်အားကြီးရင်ဘာမတော့နိုင်နဲ့တရားအမထုတ်နိုင်ဘူးလေတရားနှလုံးမသွင်းနိုင်ဘူးဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကကောသလမင်းကြီး ကောသလမင်းကြီးဟာဆံတစိတ်ချက်နဲ့ညီမျှတဲ့အသာဟင်းနဲ့ပွဲတော်တည်တဲ့ဆံတစိတ်ဆိုတာဘယ်လောက်ခေါ်တာလဲညာလားအဲ့ဒီမှာစာထဲမှာတော့ဒီလိုပဲဆံတစိတ်ချက်နဲ့ညီမျှတဲ့အသာဟင်းနဲ့ပွဲတော်တည်တယ်လို့ဆိုပါတယ်အဲ့တော့ပွဲတော်တည်တယ်ဆိုတော့အဲ့ဒီမင်းကြီးရဲ့ပုံမှန်ပုံမှန်ကိုလည်းကြည့်ပေါ့အင်မတန်ကိုဝဖိုင်ပြီးတော့ဒီခါနဲ့အထိုင်ရအထရအင်မတန်ခက်တယ်လို့ဆိုပါတယ်သူဟာမြတ်စွာဘုရားပေါ်မှာသိကြည်ညိုတယ်ဒီမင်းကြီးက သိကြည်ညိုတော့ဘုရားရှင်ကိုတတိယရင်တတိယတဲ့အချိန်ဘုရားကြောင်းသွားပြီးဘုရားဥချတာပဲအဲ့ဒီလိုကိုမြတ်စွာဘုရားပေါ်မှာကြည်ညိုတယ်ချစ်တယ်ဘာကြောင့်ဒီလောက်ကြည်ညိုဒီလောက်ချစ်ရတာလဲဆိုတော့မြတ်စွာဘုရားနဲ့အသက်အားဖြင့်လည်းပဲတူတယ်အမျိုးအားဖြင့်လည်းပဲမင်းမျိုးကလာတဲ့အတွက်ကြောင့်မို့ဒါကြောင့်ကြည်ညိုတယ်ချစ်တယ်မြတ်စွာဘုရားပေါ်တရိယာရင်တရိယာတဲ့အချိန်မြတ်စွာဘုရားကိုသွားဖူတာပဲဒီနေ့မှတော့သူလည်းပွဲတော်တည်ပြီးပွဲတော်တည်ပြီးစားအနာမယူရသေးဘူးအနာမယူခင်မှာမြတ်စွာဘုရားကိုတတိယတာနဲ့အဲ့ဒီမှာ ကျောင်းတော်သွားတယ်ကျောင်းတော်သွားတဲ့အခါမြတ်စွာဘုရားအနုမောဒနာတရားချင်းမြင့်နေတယ်အဲ့ဒီချင်းမြင့်နေတဲ့အခါကာလကျတော့သူဘေးမှာဝင်ပြီးတော့ထိုင်ပြီးမြတ်စွာဘုရားဥချဥချပြီးထိုင်နေတယ်မြတ်စွာဘုရားကတရားဟောနေတယ်ဒီပြင်ချားပိဋကတွေကလည်းတရားနာနေတယ်အဲ့ဒီမှာပသိန္တိကောသလမင်းကြီးထိုင်နေတဲ့အခါကာလကျတော့လေတခါလေခေါင်းတဆက်ဆက်နဲ့ငိုက်ပြီးအစားတွေနဲလို့လားများလို့လားငိမ့်ငိမ့်လေးကိုမထိုင်နိုင်တော့ဘူးတဲ့တဲ့လေးကိုမထိုင်နိုင်တော့ဘူးလက်နှစ်ပဲရှေ့ကိုမလုပ်ထားရတယ်ထောက်တာ လက်နှစ်ဘက်ထောက်ထားတယ်အဲ့ဒီမှာလက်နှစ်ဘက်ထောက်ပြီးတော့ထိုင်တာတခါလေငိုက်ကလည်းငိုက်ချင်းရာဇအိန္ဒြေကလည်းဆယ်လို့ကလည်းမရနိုင်အဲ့တော့တခါလေအစာတွေကတိတ်ပြည့်နေတဲ့ခါကျဌိနမိတ်တွေဝင်ထိန်ထိန်တဲ့ခါကျဘာဖြစ်လာလဲဆိုတော့စိတ်တွေအိုက်ပြီးတော့ချွေးတွေကလည်းပဲမထွက်ပေဘူးလားဗျာအဲ့ဒီမှာချွေးတွေထွက်ပြီးမြတ်စွာဘုရားဟောတဲ့တရားတွေရောသူနှလုံးသွင်းနိုင်သေးရဲ့လားစူးစူးဆိုက်ဆိုက်ရော နာကြားနိုင်သေးရဲ့လား ဘေးကနေပြီးတော့တခါလေမောင်မမိတ်တန်တွေကရက်လေခတ်နေရတယ်အဲ့လောက်ရက်လေခတ်နေတဲ့တဲကချွေးတွေကတိတိကျလာပင်မချမ်းသာနေသလားဆင်းရဲနေသလားအစာနည်းလို့လားအစာများလို့လားအစာများတဲ့နေ့များဆိုရင်ဘုန်းကြီးတို့ယောဂီများအထက်ပန်ကံမော့မော့ကြည့်တာလေဘာကြောင့်လဲပိုက်ကြီးကတင်းပြီးတော့တခါလေအိုက်ပြီးအိုက်ဆက်ကြီးဖြင့်ဘယ်နေလို့ထိုင်လို့ကမကောင်းပန်ကံဖွင့်စေချင်တာလေအဲ့ဒါအစာများပြီးအနေထိုင်ခက်နေတာအဲ့လိုအနေထိုင်ခက်တော့တရားနှလုံးသွင်းလို့ရသေးရဲ့လား ကယ်သိအစားများရင်လည်းတရားနှလုံးသွင်းလို့မရဘူးအဲ့လိုပဲအစားမစားရလို့ထမင်းစားလောင်မွတ်သိမ့်နေပြီဆိုရင်လေတရားကရှုလို့ရသေးရဲ့လားစားတယ်စားတယ်မှတ်လေပူစားလေစားတယ်မှတ်လေပူစားလေကြာတော့ရေအိုးသွားပြီးတော့ခါတယ်ရေခွဲကင်ပြီးတောက်ပြီးမောရတော့တာစားလေမှတ်လေပူစားလေစားလေမှတ်လေပူစားလေပဲဘယ်လို့မှလုပ်လို့မရတော့ဒါကြောင့်မြတ်စွာဘုရားလက်ထက်ကတရားတရား သူ့ရဲ့နွားခြံထဲကနွားတွေပျောက်သွားတာခြံထဲကနွားတွေပျောက်သွားတဲ့အခါကျတော့တခါနွားတွေကကြော်ထွက်သွားတာဆိုတော့တခါနတ်နဲ့စောစောမြတ်စွာဘုရားကြောင်းတော်ကိုသူသွားမလို့ပဲဒါပေမဲ့နွားတွေပျောက်တာနဲ့ငါနွားပျောက်အရင်ရှာလိုက်ဦးမလေးဆိုပြီးဘာမှမစားရသေးဘူးအိယာကနိုးတာနဲ့တခါတည်းတိုးတဲ့ထွက်ပြီးတော့နွားတွေသွားတတ်တဲ့နေရာလိုက်ရှာလိုက်ရှာတာနေ့ဘယ်လောက်ထိအောင်ရောက်သွားပြီလဲဆိုရင်10နာရီခွဲ17နာရီ17နာရီလောက်ရောက်သွားတယ်အဲ့ဒီမှာနွားတွေတွေ့တွေ့တဲ့ခါကျတော့မှနွားတွေကိုပြန်မောင်းလာပြီးတော့ခြံထဲသွင်း တွင်းပြီးရဲ့ခါကျတော့အိမ်မဝင်ပဲနဲ့တခါမြတ်စွာဘုရားစီလာမြတ်စွာဘုရားစီလာပြီးမြတ်စွာဘုရားတရားပွဲတရားဓမ္မသဘင်ကျင့်ပါတော့အဲ့ဒီမှာတခါရဲ့ပင်မနွမ်းနေလာတာကိုတွေ့ရတယ်မြတ်စွာဘုရားအဲ့ဒီမှာပင်မနွမ်းနေလာတဲ့ခါကျတော့ငါဘုရားတရားဟောပြီမယ်လို့လေဒီပုဂ္ဂိုလ်မှာတရားကိုဖြောင်းပြောင်းနားနိုင်မှာမဟုတ်ဘူးနှလုံးသွင်းနိုင်မှာမဟုတ်ဘူးဒီတော့ तू ဆာလောင်မွတ်သိနေတာလေးပြေပြောက်သွားမှသာ तू တရားကိုနှလုံးသွင်းနိုင်တော့မှာပဲဆိုပြီးတော့အဲ့ဒီမှာ ဝေယဝဇ္ဇဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားကိုတော်တိုင်ပဲဆွမ်းများဆွမ်းဟင်းများကြံ့ကြသေးရလားလို့ကိုတော်တိုင်မေးတာကိုတော်တိုင်မေးတော့ကြံပါသေးတယ်ဘုရားလို့လျှောက်တဲ့အခါဒီလိုကြံသေးတယ်ဆိုရင်ဟောဒီတကားကိုခေါ်ပြီးတော့အဲ့ဒီမှာထမင်းကျွေးလိုက်ကြအောင်လို့မြတ်စွာဘုရားကိုတော်တိုင်ထမင်းကျွေးခိုင်းခံရတဲ့ပုဂ္ဂိုလ်ဒီတကားပဲနွားပြောက်တကားပဲအဲ့ဒီမှာမြတ်စွာဘုရားကိုတော်တိုင်ထမင်းကျွေးခိုင်းလိုက်တာအဲ့ဒီပုဂ္ဂိုလ်ကိုထမင်းကျွေးခိုင်းတော့ ယဟန်တို့တွေကပုထုဇဉ်ယဟန်တို့တွေကကဲ့ရဲ့ကြတယ်ကြည်စမ်းမအောင်ဘုရားရှင်ကိုတော်မြတ်ကြီးကလည်းသူကိုယ်တိုင်ဒီတကာတစ်ခါမှလည်းထမင်းမကြွေးခိုင်းဘူးဒီတကာတယောက်တည်းကြွေးခိုင်းတယ်ဘယ်လိုအကြောင်းကြောင့်မလိမ့်ပေါ့ပြောကြဆိုကြတာအပြစ်တင်ကြတာကဲ့ရဲ့ကြတာအဲအခုဒီမှာဘုရားရှင်ကိုတော်မြတ်ကြီးကတော့ဖြင့်သိနေပြီလေသူဟာဒီလောက်မောပန်းပြီးတော့တမနဲ့လုံးဗမ်းမမစမ်းရသည်ဆာလောင်မုတ်သိမ့်နေတဲ့ပုဂ္ဂိုလ်ငါဘုရားတရားဟောရင်လည်းပဲဒီလောက်ဆာလောင်မုတ်သိမ့်မှုဆင်းရဲတွေဇိကိစ္စပရမရောဂတဲ့ဆာလောင်မုတ်သိမ့်ခြင်းဆင်းရဲဟာယောဂါထဲမှာအဆင်းရဲဆုံးယောဂါပဲတဲ့ ဟေးဒါကြောင့်သူဆင်းရဲနေတဲ့အတွက်ကြောင့်မို့တရားဟောကြားပေမဲ့လို့လည်းပဲနှလုံးသွင်းနိုင်မှာမလားဗျာနှလုံးမသွင်းနိုင်ဘူးဒါကြောင့်မြတ်စွာဘုရားဟာဆာလောင်မုတ်တိချင်းကိုပြေပြောက်သွားအောင်ဓမင်းကျွေးခိုင်းတယ်ကျွေးပြီးလို့ဓမင်းစားပြီးလာပြီးဆိုမှအလုံးပြည့်စုံပြီလားပြည့်စုံပါပြီဘုရားဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားတရားဟောတာအဲ့ဒီခါကျတော့မှမြတ်စွာဘုရားဟောတဲ့တရားကိုအဲ့ဒီနွားပြောက်တဲ့တကားဟာတိတိချာချာစူးစူးဆိုင်ဆိုင်နာကြားပြီးတော့ ခန္ဓာညာဆိုင်ပြီးတော့ရှုပွားအားထုတ်သွားတဲ့အခါမြတ်စွာဘုရားတရားတော်လဲဆုံရောဒီပုဂ္ဂိုလ်လဲသောတာပတ္တိမညာပူညာဆက်ရောက်ပြီးသောတာပန်တည်သွားတယ်တရားရသွားတယ်ဒါကြောင့်တိတ်ဆာလောင်မွတ်တိတ်နေရင်လဲတရားနှလုံးသွင်းလို့ရပါမလားသိပြီးတော့အစာတွေများပြီးအစာများလို့ရင်လည်းတရားနှလုံးသွင်းလို့ရပါမလားမရပါဘူးအဲဒီတော့အစာတွေကိုလည်းပဲအတိုင်းအတာမိမိရဲ့ဝမ်းနဲ့တော်ယုံတန်ယုံသင့်ယုံလေးလောက်မိဝဲဖို့မလိုပေဘူးလား အထူးအပြင်တော့ဆင်ခြင်ပြီးတော့ရှုမှတ်ပြီးတော့ဖုံးပင်းနေမယ်ဆိုရင်အစားတွေကလွန်သွားတယ်ဆိုတာရောရှိပါအောင်မလားမရှိနိုင်တော့ပါဘူးအဲ့လိုသာဘုန်းကြီးတို့ယောဂီများနှလုံးသွင်းဆင်ခြင်ပြီးတော့ရှုမှတ်ပြီးတော့ဖုံးပေးပါအဲ့လိုဖုံးပေးရင်အတိုင်းဒါသိပြီးတော့ဖုံးပေးတာမမြည်ပေဘူးလားဗျာကဲဆိုလိုက်ရအောင်အစာအစာဘောဇင်မှဘောဇင် တိုင်တာပဲသို့သိရမည်အစာအစာဘောဇင်မှာတိုင်တာပဲသို့သိရမည် ဘယ်လိုတိုင်းတာပြီးဘယ်လိုသိရမလဲဆိုတော့အဲ့ဒီဘောဇင်တွေမိဝဲသုံးဆောင်တဲ့အခါမှာစောစောကပြောတဲ့ဆင်ကျင်လိုက်လေမြို့တို့ပြောပါကစားဖို့အာဟုသောမှန်ရဖို့မဟုတ်ဘဲနဲ့အမြတ်တရားတွေကိုကြိုးစားနိုင်ဖို့သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကျင့်ကျင့်ကြံအားထုတ်နိုင်အောင်ကြိုးစားနိုင်ကြိုးစားအားထုတ်နိုင်ဖို့အတွက်မိဝဲတယ်လို့ဒီလိုနှလုံးသွင်းဆင်ញင်ဖုံးပေးရင်အဲ့ဒီပုဂ္ဂိုလ်ဟာအတိုင်းတာသိပြီးတော့ဖုံးပေးရမရောက်ပေဘူးလားဆိုခဲပွဲဘောဇနစာယသူသည် မြူရူမန်ရေးပြည့်ပြည့်မကြီးအမြတ်တရားပွားများဖို့ဤဤသို့သာတိုင်းတာသိရမည်ခဲပွဲဘောဇနစာရသူသည် မြူတို့မှန်ရစ်ပြည့်ပြည့်မยีအမြတ်တရားပွားများဖို့ရည်ဤသို့သာတိုင်းတာသိရမည်ဩယောဂီပုဂ္ဂိုလ်ဟာဒီခဲဝဲဘောဇင်ကိုတိုင်းတာသိပြီးတော့ဘုံပေးတယ်ဆိုတာ ဒီအတိုင်းဆင်ញင်နှလုံးသွင်းပြီးတော့ဘုံပေသွန်းဆောင်သွားလို့ရှိရင်အတိုင်းတာသိပြီးတော့ဘုံပေသည်မမြည်ပေဘူးလားဗျာဆိုလိုက်အစာအစာဘောဇင်မှတိုင်းတာဤသို့သိရမည်အစာအစာဘောဇင်မှ တိုင်တာဤသို့တည်ရမည်ဆိုလိုက်ယောဂီပုဂ္ဂိုလ်များကတော့ယနေ့ဘုန်းကြီးတို့ယောဂီများဘောဇနီမတ်တင်ညူ အတိုင်းတာသိပြီးတော့မိဝဲသုံးဆောင်ရမယ်ဆိုတဲ့အတိုင်းခုယောဂီပုဂ္ဂိုလ်များဆွမ်းပုံပေးတဲ့ခါမှာပထမမေတ္တာပွားကြတယ်။နောက်ဆင်ញင်ပြီးတော့မှရှုမှတ်မှုလေးနဲ့ပုံပေးသုံးဆောင်ကြတဲ့အတွက်မိမိတို့ကိုယ်တိုင်လည်းပဲအကျွေးကင်းပြီးတော့လူရန်တဲ့ပုဂ္ဂိုလ်တွေမှာရောအကျိုးမများပေဘူးလားဗျာ။ဒီအတိုင်းလေးပဲဘယ်နေရာဘယ်ဌာနဘယ်နေရာမှာပဲဖြစ်ဖြစ်တရားနှလုံးသွင်းရှုမှတ်ပွားများအားထုတ်ပြီး သို့မဟုတ်သူတစ်ပါးလှူတဲ့တန်းနဲ့ဆွမ်းကိုဖုံးပေးပြီဆိုရင်ဒီတိုင်းဖုံးပေးသွားရင်အကျွေးမกินဘူးလားလူတန်းတဲ့ပုဂ္ဂိုလ်ရောအကျိုးမများဘူးလားဒါကြောင့်ဧဝံခောဘေကဝေဘေကုဘောဇနေမတ်တင်ညူဟောတိဘေကဝေယဟန်တော်များအိုချစ်သားတို့ဧဝံခောဤတို့လျင်ဘေကုယဟန်သည်ဟွာတတိပဋ္ဌာဝိပဿနာတရားတွေကိုရှုမှပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည် ဘောဇနေခဲပွဲဘောဇင်၌မတ္တင်ညူသုံးဆောင်တဲ့ခါမှာအတိုင်းဓပမာဏကိုသိသည် ဟောတိဖြစ်၏ဣတိဤသို့ဘဂဝါတို့ဘုံတော်သခင် ဖရာရှင် ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း